ဝိုကိမန္တနွေလရာတိတကူလပြည့်ကျော်တစ်ချက်၄ရက်တင်းကြံနှစ်ဆန်းတရနေ့ယနေ့ဟာနှစ်ဟောင်းဖြစ်တဲ့1358ခုနှစ်မှာနှစ်သစ်ဖြစ်တဲ့1358ခုနှစ်တို့ပြောင်းရွှေ့ပြီး ဓမ္မမိသားစုများနှစ်ဟောင်းကပြုမှမိခဲ့တဲ့မကောင်းမှုမှန်သမျှတွေကိုအဲဒီနှစ်ဟောင်းမှာပဲခြံထားခဲ့ကြပြီးတော့နှစ်နှစ်ဆိုတဲ့အခုလိုခါသမယမှာဗုဒ္ဓဘာသာဝင်များပြီးပြီးဒါနသီလဘာဝနာဆိုတဲ့ကုသိုလ်တရားတွေဝမ်းများအားထုတ်နိုင်ဖို့အတွက်ဘုန်းကြီးကတတိပေးတဲ့အနေအားဖြင့် နှစ်သစ်မင်္ဂလာဆိုတဲ့တရားကိုဘုန်းကြီးဟောမှဖြစ်ပါတယ်။ဘာတရားပါလိမ့်မယ်။နှစ်သစ်မင်္ဂလာတရားဒီနှစ်သစ်မင်္ဂလာတရားတော့ဟာဘုရားရှင်ကိုရမြတ်ကြီးဟောကြားထားတဲ့အနှစ်၄ပါးတရားကိုဘုန်းကြီးဟောမှဖြစ်ပါတယ်။ဒီတရားကိုမဟောကြားမီမှာယခုနှစ်သစ်ကိုရောက်လာတဲ့အခါကလည်းကြတော့နှစ်ဟောင်းနေလွန်မြောက်ပြီးတော့မိမိတို့ဟာ တစ်နှစ်ကုန်လွန်သွားတဲ့အတွက်ကြောင့်မို့တစ်နှစ်ဟိုတဲ့ပဲနီလာပြီနားတဲ့ပဲနီလာပြီဒီတဲ့ပဲနီးလာတဲ့အကြောင်းလေးတွေကိုပို့ပြီးတော့ညံထဲမှာချင်းချင်းလာဖို့တနည်းအားဖြင့်တန်ဝေကညံနေယူနိုင်ဖို့ရအတွက်ဘုန်းကြီးကရှိရှိကပညာရှိသူတော်စင်များ ရေးသားပြီးတော့သွားခဲ့တဲ့သံဝေကကာထာလေးကိုပဲခွန်ကြီးရွတ်ပြီးတော့စာပိုင်းပနာမစာကျုပ်ပြီးတော့ဟောမှဖြစ်ပါတယ်။ သင်္ကမန္တဝေယောဝုဒ္ဓဇိနာမရဏတန္တိကဇီဝိတုဏဂတိရတပင်ဝနတာသူဝေသူဝေသင်္ကမန္တဝေယောဝုဒ္ဓဇိနာမရဏတန္တိကဇီဝိတုဏဂတိရတပင်ဝနတာသူဝေသူဝေဘွန်တော်ဗုဒ္ဓဝါဒီကဘာဤ၌ ပါရမီစုဆောင်ဥယောဂီသူတော်စင်အပေါင်းတို့သင်္ကမန္တာသိညာနှစ်ပြောင်းတခင်လောင်း၍အဟောင်းကွယ်ပြောင်းအသည့်တို့ရောက်ခဲ့ကြကုန်၏ဝေယောဝုဒာရွယ်ကြည့်ရင်ဘယ်နည်းနှင့်မျှတင့်တင့်ရှင်စုံနောက်ချလို့မပြိုနိုင်ကြကုန်ပြီစိန်နာချိန်တိုင်းယိုယွင်း၍တရွေ့ရွေ့အိုမင်းညကုန်ပြီဖြစ်၏ မရဏတန္တိကာကြည်သူငယ်သူဗမဟုပဲဒေဝခရီးတို့တဇတတဇနီးခဲ့ကြလေကုန်၏အနာဂတိဇီဝိတုအနာဂတနောက်ကာလဝေဇီဝစေစီရှိရန်မျောတွေးတို့အရေးဒီကသတ္တာတွေးစဉ်တွေးစဉ်ရှိရခင်တဲ့မမြင်အကြောင်းတို့တော်လာလေသည် ဒူဝေဒူဝေနရံခောလိနောက်တနေ့သို့တရွေ့၍တပိုင်းရောက်တိုင်းပင်လျင်ပင်ဟောနတာပြည့်ရန်ပန္တိထုခရီသို့တာမနိုင်စီမနိုင်တာစီလိုမရနိုင်မဲအမြဲတမ်းရိမ့်ရိုင်လျက်ရှိကြကုန်၏တကား 1359ခုနှစ်ကနေပြီးတော့1358ခုနှစ်တည်းသို့ကူပြောင်းပြီးတော့လာခဲ့ပြီတနင်ကူပြောင်းလာခဲ့ပြီအဲလိုတင်ညာတခင်ပြောင်းပြီးတော့လာခဲ့တဲ့အတွက်ကြောင့်မို့မိမိတို့ရဲ့အကျွေးရင်းအားလည်းပဲတဖြည်းဖြည်းကြီးရင်ပြီးတော့လာခဲ့ပြီသင်္ကမတာတင်ညာနှစ်ပြောင်းတခင်လောင်း၍အဟောင်းကွယ်ပြောင်းအတ္တတို့ရောက်ခဲ့ကြကုန်ပြီ 1358ခုနှစ်ဆိုတဲ့အဟောင်းလေးကွဲပြောက်ခဲ့ပြီးယခု1350ဆို58ခုနှစ်ဆိုတဲ့နှစ်တစ်တို့ရောက်ခဲ့ကြပြီးဝေယောဝုဒ္ဓအရွယ်ကြည့်ရင်ပင်နည်းနည်းများတင့်တင့်ရှင်စိုနောက်ထ၍မပြိုနိုင်ကြကုန်ပြီနှစ်အောင်လေးကုန်ပြောက်ပြီးနှစ်တည်းရောက်လာပြီဆိုပါရင်မိမိတို့ရဲ့အသက်အရွယ်ဟာလည်းပင်တစ်နှစ်တည်းတစ်နှစ်ဖို့လို့ကြီးရင်ပြီးတော့လာခဲ့ပြီ အိုမင်းရင့်ရောပြီးတော့လာခဲ့ပြီနောက်တာလူပြိုနှုပြိုပြီးတော့လာမှာမဟုတ်ပါအိုမင်းရင့်ရောပြီးတော့လာပြီဝေယောဝုဒ္ဓရွယ်ရှိရင်ပင်နည်းနဲ့များတင့်တင့်ရှင်စိုနောက်တန်းလို့မပြိုနိုင်ကြကုန်ပြီစိန်နာချိန်တိုင်းယို၍တရွေ့၍ကိုမင်းညကုန်သည်ရှိ၍တစ္ဆကံပိတစ္ဆကတဏှာယိပိတဏတမိနိပိတမိနိတဏယိပိတဏယိ တယပိတယဆိုတာလိုမိမိတို့ရဲ့အသက်အရွယ်တွေဟာအချိန်တိုင်းအချိန်တိုင်းဟိုမင်းရည်ရော်တဲ့ဘက်ကိုတွန်းပြီးတော့ပုံနေပြီမိမိတို့ရဲ့အသက်အရွယ်တွေဟာတပြေးပြေးနဲ့ဟိုမင်းရည်ရော်တဲ့ဘက်ကိုရောက်လာပြီပြန်ပြီးတော့လွတ်ပြိုပြီးတော့လာမှာမဟုတ်ပါဒါကြောင့်စိန်နာအချိန်တိုင်းယိုယွင်း၍တရွေ့၍ကိုမင်းညာကုန်သည်ဖြစ်၍မိမိတို့တစ်နှစ်ကုန်လာပြီဆိုရင်နောက်တာနှစ်တင်ရောက်လာတယ်ဆိုရင်ကိုယ့်ကိုယ်ကိုသံဝေကလေးယူလိုက်ပါငါတစ်နှစ်အသက်ကြီးလာပြီ ။နားရဲ့အရွယ်ဟာလည်းပဲတစ်နှစ်ကိုမင်းရေရောပြီးတော့လာပြီးနောက်တန်းလိုဒီလောက်လူပြိုလာမှာမဟုတ်တော့ဘူးဘယ်လိုပဲပြင်းပြင်းပဲလိုပဲစင်စင်ပဲလိုပဲပြည်ပြည်ပဲလိုပဲလင်းလင်းမိမိရဲ့အရွယ်သရတရားကတော့ပြင်တရွေ့၍ကိုမင်းရေရောပြီးတော့လာခဲ့ပြီ။ဒိနာချိန်တိုင်းရိုးရင်၍အချိန်တိုင်းရိုးရင်၍တရွေ့၍ကိုမင်းရေရောကြကုန်သည်ဖြစ်၍မရဏတန်ဒီကာကြည်သူငယ်သူပဲမဟုတ်ပဲတေဝခေယီသူလည်းဇတ်တဲ့ဇာနိကေကြကုန်ပြီ။ ယခုတစ်နှစ်ကုန်လာပြီဆိုတဲ့ခါကာလကြတော့တစ်နှစ်ဘုန်းကြီးတို့ယောဂီများသိဖို့ရဝေးတာလားနီးတာလားတစ်နှစ်ကုန်လာပြီဆိုတဲ့အတွက်ကြောင့်မို့တစ်နှစ်သိဖို့ရနီးလာပြီဒါကြောင့်မရဏတန်တိကာကြည်သူငယ်တို့ကမဟုပဲသေဝခရီးတို့တစားတဲ့တစားကြီးကြကြကုန်ပြီတံဝေကယူလိုက်ပါတစ်နှစ်ကုန်ဆုံးသွားပြီနှစ်အောင်လေးကွယ်ပြောင်းသွားတယ်လို့နှစ်သိကိုရောက်လာတယ်လို့မိမိတို့ကလည်း တနှစ်ဆိုတဲ့အရွယ်ကြီးရှိရင်ပြီးတော့လာခဲ့ပြီငါတို့ဟာဝေယံတရေတနှစ်နီလာပြီသေလံတနှစ်နီလာပြီသေဖို့ရအတွက်တနှစ်နီလာပြီမရဏအတန်ဒီကကြည်သူငယ်သူပဲမဟုတ်ပဲသေဝခရီးတို့တဇရင်တဇနီးကြရကုန်ပြီအနာဂတိဇီဝီတောအနာဂတနောက်ကလဝေဇီဝစေစီရှင်ယမျိုးတွေးတို့အရေးတိကသတ္တာတွေးစဉ်တွေးစဉ်ရှိရခင်တဲ့ မမြင်အကြောင်းဒုရောင်းလာလေပြီမိမိတို့ရဲ့အသက်တန်းကိုအသက်အရှင်တွေကိုကြည့်ပါမိမိတို့ရဲ့အသက်ရွယ်ဟာယခု40ရွယ်ဆိုရင် နောက်ထပ်မိမိတို့အသက်40အနှစ်40နေဖို့ရာလွယ်ပါဦးမလားဗျာမလွယ်တော့ပါမိမိတို့အကိုအသက်45နှစ်ရောက်နေပြီဆိုရင်နောက်ထပ်45နှစ်နေရဖို့ရာဆိုတာမလွယ်ပါဟုတ်တယ်မလားဗျာအနာဂတိဇီဝီတောအနာဂတနောက်ကာလဝင် ဇီဝစေတိရှင်ရညောတွေးတို့အရေးဒီကကတ္တာတွေးစဉ်တွေးစဉ်ရှိရခင်တဲ့မမြင်အကြောင်းတို့တော်လာလေပြီဒုဝေဒုဝေလက်ခံခေါ်လိနောက်တနေ့တို့တရွေ့ရွေ့တဲ့ပိုင်းရောက်တိုင်းပင်လျင်ခွန်ကြီးတို့မနက်ဖြန်ဆိုတဲ့အချင်းကိုရောက်လာပြီဆိုရင်အဲဒီမှာတရက်ကုန်ဆုံးသွားပြန်ပြီတရက်ပို့ပြီးတော့အသက်ကြီးလာပြန်ပြီ တည့်ရပို့ပြီးတော့ရင့်ရောလာပြန်ပြီတည့်ရပို့ပြီးတော့အိုမင်းလာပြန်ပြီတည့်ရပို့ပြီးတော့သေတဲ့ဘက်နီးလာပြန်ပြီဟုတ်တယ်မလားဗျာသူဝေသူဝေနှခံကိုလေးနောက်တနေ့တို့တရွေ့ရွေ့တပိုင်းရောက်တိုင်းပင်လျင်ပင်ကိုနတာပြည့်ရန်ဖန်သည်ဒုက္ခိတို့ခွေးတို့ယောဂီများ၏ခန္ဓာကြီးအားပြည့်ဖို့ရာအတွက်တရက်ကိုနီးပြန်ပြီ။ ပြည့်ဖို့ရအတွက်တလားပုံနည်းပြန်ပြီးပြည့်ဖို့ရအတွက်တနည်းပို့ပြီးတော့နီလာပြန်ပြီစဉ်းစားကြည့်လိုက်တိုင်းစဉ်းစားကြည့်လိုက်တိုင်းမိမိရဲ့ခန္ဓာကိုယ်ဟာတနေ့တည်းတနေ့နှုတ်ပြူလာတာလားပုံမင်းရင့်ရော်လာတာလားတရွေ့တဲ့တရွေ့ပုံမင်းရင့်ရော်ပြီးတော့လာပြီဖြစ်တဲ့အတွက်ကြောင့်မိမိတို့ဟာတေယံဝေးသွားတာလားနီလာတာလားဒါကြောင့်သူဝေသူဝေနဲ့ပြန်ခေါ်လေးနောက်တနေ့တို့ရွေ့ရွေ့သက်ပိုင်းရောက်တိုင်းပင်လျင် ပင်ကိုနတာပြည့်ရန်ဖန်တီးဒုက္ခိတောတာမနိုင်စီမနိုင်တာစီလိုမရနိုင်မဲအမြဲတမ်းရေးရိုင်လည်းရှိကြကုန်မည်တကားမိမိတို့နှင်းအောင်ဆိုတာကုံလုံးခဲ့တဲ့အတွက်ကြောင့်မို့လက်တွေကိုရောက်လာပြီ အဲဒီလိုနှစ်သိရောက်လာပြီဆိုရင်အချိန်မှာပြောဖို့အချိန်ပါဖို့အချိန်မောဖို့အချိန်မဟုတ်ပါမိမိရဲ့ခန္ဓာကိုယ်မိမိတန်ဝေကညာနေတင်ပြီးတော့တနည်းကုံဆုံးခဲ့ပြီဆိုပါရင်ငါမှတနည်းပို့ပြီးတော့အသေးကြီးလာပြီတနည်းပို့ပြီးတော့အရွယ်တွေကရင့်ရော်လာပြီတနည်းပို့ဖို့ရန်နီးလာပြီတနည်းသေဖို့ရန်နီးလာပြီလို့မိမိကိုယ်ကိုမိမိတန်ဝေကညာနေတင်ပြီးတော့မိမိရလာတဲ့ဘဝတွေကနေပြီးတော့ မိမိမှာအမြတ်တွေများများကြီးထုတ်ယူဖို့ရမလိုဘူးလားဗျာအမြတ်တွေများများကြီးထုတ်ယူဖို့ရလွယ်မိမိရဲ့ရှားပွေစုဆောင်တာကြီးတွေကရှားပွေစုဆောင်တာတဲ့စီဝဥစ္စာတွေကလည်းပဲနှစ်သာရထုတ်ပြီးတော့ရအောင်ယူဖို့လိုရင်မိမိရဲ့ရရှိတာတဲ့ခန္ဓာကိုယ်ကြီးတွေကလည်းပဲနှစ်သာရရအောင်ထုတ်ပြီးတော့ယူဖို့လိုရင်မိမိရရှိနေတဲ့တဲ့တဲ့ကနေပြီးတော့လည်းပဲမိမိရဲ့အနှစ်သာရတွေကိုရအောင်ထုတ်ပြီးတော့ယူဖို့လိုရင် ယခုလိုဗုဒ္ဓသာသနာတော်ကြီးနဲ့တွေ့တဲ့ချိန်ခါကာလမှာသာသနာတော်ရဲ့နှစ်သာရကိုလည်းပဲရအောင်ယူတတ်ဖို့ရမလိုပြီဘူးလားဗျာ။ဒါကြောင့်ပိလိယကာယတော်မေတ္တတနာတော်ဖေကုဏဝရံဒေနမေရိနာနိဗ္ဗာနာကိနေယသုတုကဝရံပန္တိတော်ကြောင်းကျိုးရင်သည့်ပညာရှိသည်ဘေကုဏယေမင်းမြတ်ကိုမွေကံသို့ ယံယောငါတဝိုင်းယံလိပိယကာတိတာဖြစ်သောတဏတော်ငါနှင့်သာဆိုင်ငါသာပိုင်ဟုဆွဲကင်ပြီးတောင်းမိမိဥစ္စာပေါင်းမှဝရဏိကအတိရောက်ရှိစေနိုင်ကြောင်းကောင်းမှုပါရမီနှင့်အစီကိုပိလိယပြည့်သုံးလူကုန်ဤသုံးဆုံးတွင်လူကုန်အနေနှင့်ယူလိုက်လျာ၏ကာယတော်ကိုယ်ရဲ့96ပြာဘေယောဂာနှင့် ဩနာသိမှုဘေအစုဖွဲ့စုအောင်ကုန်မိမိခန္ဓာကိုယ်ကြီးမှာမေတ္တာလူရနာတံချမ်းသာစံလျက်နိဗ္ဗာန်တိုင်တည်ရောက်ရှိစေနိုင်ကြောင်းကောင်းမှုပါရမီနှင့်အစီကိုဘိလေယဗုဒ္ဓမြတ်စွာသာသနာလာမင်းကဘာတွင်ဝင်လင်းတိအခိုင်ညှိယူလိုက်လျာ၏ဒေနာမေဒေနာတို့ပစ္စည်းဥစ္စာအင်္ဂါရှိလေကိုအသက်ချင်းမှာ ညှိတော်၍ရသောဒါနာသီလဘာဝနာနိတာအနှစ်အစီဖြင့်နိဗ္ဗာန်ရကတော်သာမောဟအတိတိမိတရတံငြိယမှန်သောဒုဒုကံချမ်းသာမျိုးမျိုးတန်ငိမ့်တို့တိတူလို့မရအလွန်တရာချမ်းသာလာပြီတော့ဗရန်အပင်ကတာအမတခေမနေရဗံမျိုးတိအချမ်းသာဆုံးဖြစ်သောနိဗ္ဗာန်ချမ်းသာကြီးကိုဒီနေရာ သာသနာစီယုံတွေးကြိုက်ယုံသဖြင့်ဉာဏ်ကုန်လစ်ပွေလဲလဲ၍ယူလိုက်လျာတည်းယခုလိုမြတ်စွာဘုရားရှင်ရဲ့သာသနာတော်နဲ့တွေ့လူအပြေကိုရလို့ဆရာကောင်းသမားကောင်းကို အမိခိုရလို့မိမိတို့ရဲ့ဆရာသမားရဲ့သုံးမတွေရရှိထားတဲ့ပုဂ္ဂိုလ်များကတော့အသိလိမ္မာ ဉာဏ်ပညာနဲ့ပြည့်စုံရတဲ့ပုဂ္ဂိုလ်များကတော့မိမိရှားပွေထားတဲ့ပစ္စည်းဥစ္စာတွေကမိမိကာယအားနဲ့ဖြစ်စီဉာဏအားနဲ့ဖြစ်စီဓမ္မိယနာတာစင်စင်ကြဲကြဲနဲ့ရှားပွေလိုရလာတဲ့ဝတ္ထုပစ္စည်းတွေကနေပြီးတော့အနှစ်သာရကိုထုတ်ယူပါရင်ထုတ်ယူတတ်တယ်တကယ်လို့အသိအလေးမှဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်တွေက မိမိရှာဝေထားတဲ့ပစ္စည်းဥစ္စာတွေစိနေရွှေတွေငွေတွေကြောက်တံပရမများတွေတိုက်ပြီးကားတွေဓာတွေဟာနှစ်သာရတွေလိုထင်နေကြတယ်တကယ်တော့အဲ့ဒီစိရွှေငွေကြောက်တံပရမများတွေဆိုတာဟာကိုယ်ပိုင်ပစ္စည်းမဟုတ်ပါဘုံဆိုင်ပစ္စည်းတွေပါပစ္စည်းတွေလေကိုယ်ပိုင်ပစ္စည်းတွေမဟုတ်ပါကိုယ်ပိုင်ပစ္စည်းဆိုတာကမိမိပြုတာတဲ့ကံတရားနှစ်ပါးသာရှိတယ် မိမိပြုတာတဲ့ကောင်းတဲ့ကုသိုလ်ကံနဲ့မိမိပြုတာတဲ့မကောင်းမှုအကုသိုလ်ကံဒီကံနှစ်ပါးတိတာလျင်မိမိသွားရနောက်ကိုအပါယူလို့ရရင်ဟောဒီပစ္စည်းဥစ္စာရွှေငွေငွေကြောက်တံပရမညာစတဲ့တိုက်တာသိရွှေငွေကြတဲ့အဲ့ဒီပစ္စည်းဥစ္စာတွေကိုမိမိသွားလျာယူသွားလို့ရပါမလားမရပါဒါကြောင့်ဒီပစ္စည်းတွေဟာကိုယ်ပိုင်ပစ္စည်းမဟုတ်ပါပုံဆိုင်တွေပါအနစ်သာရပါများမရှိပါဘာကြောင့်လဲဆိုရင်ဒီပစ္စည်းဥစ္စာတွေဟာ ရေနဲ့လည်းပဲဆက်ဆံနေတယ်။မိနဲ့လည်းပဲဆက်ဆံနေတယ်၊မင်းနဲ့လည်းပဲဆက်ဆံနေတယ်၊တခုတည်းများနဲ့လည်းပဲဆက်ဆံနေတယ်။မင်းဆိုမင်းရင်နဲ့လည်းပဲဆက်ဆံနေတယ်။နောက်အမွေခံသားစုသမီးစုဆိုတဲ့အမွေခံသားစုသမီးစုများနဲ့လည်းဆက်ဆံနေတယ်။မိမိရှားပွေထားတာမိမိရဲ့ကံဉာဏ်ဝရိယသုံးဒါနအရင်တည်ပြီးတော့ရှားထားတဲ့ပစ္စည်းတွေသဘဝလေးချမ်းသာယုံနဲ့ဒီပစ္စည်းဥစ္စာကြီးရှားတာဟုတ်ကလားဗျာ

နောက်တကရာဇသတရဏဘောကမင်းဆိုမင်းကြီးနဲ့လည်းပဲသက်ဆံနေတယ်သူနဲ့လည်းသက်ဆံနေတယ်မိမိတို့ရဲ့ပြည်စည်းဥစ္စာရင်းကိုမင်းဆိုမင်းကြီးတွေကနေပြီးတော့မင်းအစိုးရပိုင်းမင်းပိုင်အပြည့်နဲ့သိမ်းယူလိုက်မယ်ဆိုရင်လည်းပဲဒီပြည်စည်းဥစ္စာတွေမပြည့်စည်နိုင်ဘူးလားဒါကြောင့်ရာဇသတရဏဘောကတဲ့ပြည်စည်းဥစ္စာတွေဟာမင်းဆိုမင်းကြီးနဲ့လည်းပဲသက်ဆံနေတယ် ပုရကသာဒရဏဘောကရေနဲ့လဲသက်တန်နေတယ်။ဖန်နေရောသက်တန်နေတယ်။ရေတွေကနေပြီးတော့ရေတွေကြည့်လို့ရေတွေတိုက်သားလို့အလိုမြေကမ်းမမှနေကြတဲ့ပုဂ္ဂိုလ်ဤအလိုတိုက်တဲ့ဓာရီပစ္စည်းဥစ္စာတွေပစ္စည်းသွားတာတွေမရှိပေဘူးလား။ဒါကြောင့်ပစ္စည်းဥစ္စာတွေဟာရေနဲ့လဲသက်တန်နေတယ်။ဒါရင်လားဆိုတော့သောတာသာဒရဏဘောကသခိုးတည်းများနဲ့လည်းပဲသက်တန်နေတယ်။ဘယ်သူနဲ့လဲသက်တန်တော့ တကူရညာဒီကနေပြီးတော့မိမိရဲ့ပစ္စည်းဥစ္စာတွေခိုးယူတိုက်ခိုက်ယူလို့ရှိရင်လည်းပဲမပျက်စီးနိုင်ပေဘူးလားပျက်စီးပြီးတော့သွားနိုင်တယ်ဒါရင်လားဆိုတော့အပိယိဒါယတိသာဒရဏဘောကမချင်းမနစ်တဲ့အတ္တမွေကံသာသုသမီးစုနဲ့လည်းပဲဆက်ဆံနေတယ် ဘာနဲ့ဆက်ဆံနေလဲဘာဆိုသမီးဆိုနဲ့ဆက်ဆံနေတယ်ယခုခေတ်မှာဘုန်းကြီးတို့ယောဂီများမူရည်စေဝါသုံးဆွဲနေတယ်သားဆိုသမီးဆိုတယောက်လောက်များရှိပြီဆိုရင်မိမိအိမ်မှာထားတဲ့ပစ္စည်းဥစ္စာတွေတခဏချင်းပဲမပျက်စီးပြီဘူးလားတခဏလေးနဲ့ကုံဆုံးကုံဆုံးပြီးတော့သွားတယ်တောင်းလို့မရရင်ခိုးမယ်ခိုးလို့မရရင်လူမယ်အဲဒီလိုအမွေးကသားဆိုသမီးဆိုနဲ့လည်းပဲဒီပစ္စည်းဥစ္စာတွေကမေတ္တာဆက်ဆံနေတယ် ဒီလိုဆက်ဆံနေတဲ့အတွက်ကြောင့်အချိန်မရွေးဒီပစ္စည်းဥစ္စာကြီးမပြည့်စည်နိုင်ပေဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြင်းစနံသာရဒနာပြင်းစနံဝိရဏသာရဒနာဘဝိနာဤအတာရတာဒနာတာဒနံသာရောပြင်းစနံဝိရဏယေမိမိကိုသူမရှိမနစ်တဲ့အသောမွေကံသာစုသမီးစုဟူသည်ယံလူမျိုး၅ပါးတို့နှင့်သာဒရဏဘာဝိနာအမြဲဆက်ဆံနေသည့်ဖြစ်ကြောင်း အတရတနှိတရပါမြမရှိသောဒနတာပစ္စည်းဥစ္စာဤတာရောအနိတာရတိကဒါနံအလူဒါနပါပေတိဘုရားရှင်ကိုရောင်မြတ်ကြီးကဖြစ်သားတို့တဲ့မိမိတို့ရှားဝေထားတဲ့ပစ္စည်းဥစ္စာတွေအားရှင်နဲ့လည်းဆက်ဆံနေတယ်မိနဲ့လည်းဆက်ဆံနေတယ်မင်းနဲ့လည်းဆက်ဆံနေတယ်တခုတည်းမြနဲ့လည်းဆက်ဆံနေတယ်သာဇိုသမီးဆိုလို့ဆိုတယ်မချင်းမလက်တဲ့အတဲ့ပုဂ္ဂိုလ်နဲ့လည်းပဲဆက်ဆံနေတယ် ဒီလိုဆက်ဆံနေတဲ့အတွက်ကြောင့်မို့ဒီပစ္စည်းဥစ္စာတွေဟာအချိန်မရွေးပျက်စီးပြီးတော့သွားနိုင်တဲ့အတွက်ကြောင့်မို့အနှစ်သာရပါမြမရှိပါအဲဒီမိမိရှာဝေထားတဲ့ပစ္စည်းဥစ္စာတွေကနေပြီးတော့အနှစ်သာရကိုထုတ်ပြီးတော့ယူမယ်ဆိုရင်ဒါနကောင်းမှုပြုပါဖာပြုရမလဲဒါနကောင်းမှုပြုပါယနေ့ဘုန်းကြီးတို့မင်္ဂလာစည်း ဝံပရိသဝင်မိသားစုများကနေပြီးတော့ယနေ့အာယုံသွန်နေနေသွန်နေအပြောရမကာရီတနေ့စာလုံးတူတန်းနေဒါရင်လားဆိုတော့ရွှေမင်းဝန်သာသနာရေးတာကြီးမှာဆောက်လုပ်နေပြီးဖြစ်တဲ့သုံးတာစွမ်းကြောင်းတော်ကြီးမှာဟောကံမှာဤတကံအတွက်10သိန်းနဲ့4000တော်ဝတ္ထုငွေတို့ကိုလူတန်းနေဓမ္မိမိရှားဝေးတာတဲ့ပစ္စည်းဥစ္စာတွေကနေပြီးတော့ဘာလို့ယူလိုက်တာပါလိမ့်မယ် အနစ်ကိုထုတ်ယူလိုက်တာဘာလို့ယူလိုက်တာလဲတကယ်တော့ပစ္စည်းဥစ္စာတွေဟာမိမင်းတခုစသည်ဖြင့်ရန်သူယောငါးပါးနဲ့အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်မို့အမြဲတမ်းပစ္စည်းသွားနိုင်လို့သူဟာအနစ်သာရမရှိပါအဲ့ဒီအနစ်သာရမရှိတဲ့ပစ္စည်းဥစ္စာတွေကနေပြီးတော့အနစ်သာရကို ထုတ်ယူမယ်ဆိုရင်ဒါနာကောင်းမှုပြုပါပါပြုရမယ် ဒီအဲဒီလိုဒါနာကောင်းမှုပြုလိုက်ခြင်းဟာပစ္စည်းဥစ္စာတွေကနေပြီးတော့ဘာကိုထုတ်ယူလိုက်တာလဲဒီပစ္စည်းဥစ္စာတွေကနေပြီးတော့အနှစ်သာရကိုထုတ်ယူလိုက်တာဒါကြောင့်ပန္လီတော်ကြောင်းကျုံမြင့်လေးပညာရှိသည်ဘေကုဏရည်မြင့်မြတ်တကောမွေကန်းဆိုဟုယံမျိုးငါတံဝံယံလေးပြီးအကာတိလာဖြစ်တော်ဒီပစ္စည်းဥစ္စာတွေကအနှစ်မဟုတ်ဘူးတဲ့အကာလေးတဲ့ယံမျိုးငါတံဝံယံလေးပြီးအကာတိလာဖြစ်တော် တဏတော်ငါနှင့်သာဆိုင်ငါသာပိုင်ဟုဆွဲကင်ပြီးတော့မိမိဥစ္စာပေါင်းမှာဝရနိဗ္ဗာန်အတိရောက်ရှိစေနိုင်ကြောင်းကောင်းမှုပါရမီနှစ်စီကိုပိလေယပြည့်စုံလူကုန်ဤသုံးဆုံးတွင်လူကုန်အနေညှိယူလိုက်လေရ၏ပစ္စည်းဥစ္စာတွေကနေပြီးတော့အနှစ်သာရကိုထုတ်ယူမယ်ဆိုရင်လှူပြီးတော့အနှစ်ကိုညှစ်ပြီးတော့ယူလိုက်ပါတဲ့ ဒီပစ္စည်းဥစ္စာတွေဆိုတာဘုန်းကြီးတို့ယောဂီများမိမိတို့သုံးလိုက်မယ်ဆိုရင်လည်းပဲမကုန်မိဘူးလားဟောပစ္စည်းသွားမယ်ဆိုရင်လည်းပဲမိကြောင့်ဖြစ်စေရေးကြောင့်ဖြစ်စေမင်းကြောင့်ဖြစ်စေတကူတမကြောင့်ဖြစ်စေပစ္စည်းသွားရင်လည်းပဲမကုန်နိုင်မိဘူးလားဒီလိုမဟုတ်ဘဲနဲ့မိမိကလှူလိုက်မယ်တန်းလိုက်မယ်ပေးလိုက်ကမ်းလိုက်မယ်ဆိုရင်မကုန်မိဘူးလားဟေးဘယ်လိုပဲဂုံဂုံဘုန်းကြီးတို့ယောဂီများပြက်လို့ပဲဂုံဂုံလှူလို့ပဲဂုံဂုံ ရက်လိုပဲကုံကုံသုံးလိုပဲကုံကုံလှူလိုပဲကုံကုံအဲဒီအကုံသုံးမျိုးတွေကနေပြီးတော့ဘုန်းကြီးတို့ယောဂီများလှူလို့ကုံနာကမှပို့ပြီးတော့အကျိုးများတယ်သုံးကုံဖြုံကုံလှူ၍ကုံအကုံသုံးမျိုးတွင်လှူ၍ကုံမှအကျိုးရမကြယောဂီရှင်ဟုတ်တယ်မလားဗျာကဲဆိုလိုက်သုံးကုံဖြုံကုံလှူ၍ကုံအကုံသုံးမျိုးတွင် လုံးကုန်ဖြုံးကုန်လူ၍ကုန်အကုန်သုံးမျိုးတွင်လူ၍ကုန်မှအကျိုးရမကြယောဂီရှင်လူ၍ကုန်မှအကျိုးရမကြယောဂီရှင် ဒီမိမိတို့လှူလို့ကုန်သွားတာကမှမိမိရဲ့အတွက်ကောင်းကျိုးတွေမရပြီဘူးလားဗျာဒါကြောင့်မိမိကြဝိတာတဲ့ပစ္စည်းဥစ္စာတွေကနေပြီးတော့အနှစ်သာရကိုထုတ်ယူမယ်ဆိုရင်ဘုန်းကြီးတို့ယောဂီများဒါနာကောင်းမှုပြုပါဗာပြုရမှာလေကဲဆိုလိုက်ပစ္စည်းဥစ္စာအနှစ်ရှာတွေ့ရာဒါနာပဲပစ္စည်းဥစ္စာ လေလူကြီးမိမိရှားဝေတတ်တဲ့ပြည်စည်းဥစ္စာတွေကနေပြီးတော့အနှစ်သာရကိုရှားပြီးတော့ယူမယ်ဆိုရင်ဒါနာကောင်းမှုပြုပါအဲဒီ ကျွတ်တဲ့ဒါနာကောင်းမှုကတော့ဖြင့်မိမိသွားလေရလာလေရမိမိဖြစ်လေရဘဝတန်တရာမှာကောင်းကျိုးတွေလိုက်ပြီးတော့မပြေးပြီဘူးလားဗျာအဲဒီလိုအနှစ်သာရကိုထုတ်ယူတတ်ပါစေနောက်တခါမိမိတို့ရလာတဲ့ခန္ဓာကိုယ်ဟောဒီခန္ဓာကိုယ်ကြီးဟာကိုယ်စီ၆ပါးသောယောဂဝေဒနာတွေနဲ့အမြဲတမ်းဆက်ဆံပြီးတော့နေဟုတ်တယ်မလားဗျာဗိဓာကလည်းဘိယံအန္တရာယ်တွေမများပြီဘူးလားဗိဓာအပြင်ပကဘိယံအန္တရာယ်တွေလည်းပဲများလို့ ဒီခန္ဓာကိုယ်ကြီးပြည့်စုံပြီးတော့သွားနိုင်တယ်။နောက်မိမိရဲ့ခန္ဓာတွေက96ပြတ်သောဘေးရောဂါတွေကြောင့်မို့လည်းပဲဟောဒီခန္ဓာကိုယ်ကြီးပြည့်စုံပြီးတော့သွားနိုင်တယ်။ဒါကြောင့်ဒီခန္ဓာကိုယ်ကြီးဟာလည်းပဲဘာမှအနစ်သာရမရှိပါ။ကာယတော်96ပြတ်ဘေးရောဂါနှင့်ဟိုနာသိမှုဘေးအစုတို့ဖွဲ့စုအောင်ကိုမိမိခန္ဓာကိုယ်ကြီးမှာမေရန်လူရွမ်းနတ္တချမ်းသာရောက်ချမ်းသာစံလျက် နိဗ္ဗာန်တိုင်တင်ရောက်ရှိစေနိုင်ကြောင်းကောင်းမှုပါရမီအနှစ်စီကိုသီလယဗုဒ္ဓမြတ်စွာသာသနာလာမင်းကမ္ဘာတွင်ဝင်လင်းသည့်အကြိုက်အာဂွန်ဆိုင်၍ညှိယူလိုက်ရ၏အခုဘုန်းကြီးတို့ယောဂီများခန္ဓာကြီးရနေပြီ။ဗာကြီးရနေတယ်။အဲလိုခန္ဓာကြီးရနေတဲ့အချိန်ကာလမှာဒီခန္ဓာကြီးဒီတိုင်းထားလိုက်မယ်ဆိုရင်ကိုယ်စီလျှောက်ပါသောယောဂဝေဒနာတွေ 60ကျက်ပြသောယောဂဝေဒနာတွေတဲ့ဒီလိုယောဂဝေဒနာတွေရရှိပြီးတော့ဒီခန္ဓာကိုယ်ကြီးကိုပြည့်စည်ပြီးတော့သွားနိုင်တယ်မပြည့်စည်နိုင်ပြီဘူးလားဘုနာတေဆိုတဲ့အဲ့ဒီဘေးတရားတွေနဲ့ကြုံတွေ့လို့လည်းပဲမပြည့်စည်နိုင်ပြီဘူးလားပြည့်စည်နိုင်တယ်အဲ့တော့ဒီလိုပြည့်စည်နိုင်တဲ့ခန္ဓာကိုယ်ကြီးရတာတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်ကြီးဟာဘာမှအနိတ္တာမရှိပါဘူးဒီတော့ဒီခန္ဓာကိုယ်ကြီးတွေကနေပြီးတော့အနှစ်သာရထုတ်ယူမယ်ဆိုရင်ယခုလိုသာသနာတော်ကြီးနေလို့လန့်လို့တွင်းရင်တောက်ပနေတဲ့ရှင်ကကာလမှာ လူရနာတံလူရနာတံချမ်းသာဆံရနိဗ္ဗာန်တည်းရောက်ရှိစေနိုင်ကြောင်းကောင်းမှုပါရမီနှင့်စီကိုဘုန်းကြီးတို့ယောဂီများဒါနဆိုတဲ့အနှစ်စီတွေသီလဆိုတဲ့အနှစ်စီတွေဘာဝနာဆိုတဲ့အနှစ်စီတွေထုတ်ယူလို့မရနိုင်ဘူးလားဗျာ။ဟောဒီမိမိရဲ့ခန္ဓာကိုယ်ကြီးဟာကုသိုလ်ကြောင့်ပြကုသိုလ်ဖြစ်တဲ့သောယောဂဝေဒနာတွေအမြဲတမ်းဖြစ်စီနေတဲ့နေတဲ့အတွက်ကြောင့်ဘာမှနဲ့တာတာမရှိပါဒီတိုင်းနဲ့ပြည့်စည်သွားနိုင်တယ်။ဒီတိုင်းနဲ့ကွယ်လွန်သွားနိုင်တယ်။ ဒီတော့ဒီခန္ဓာကိုယ်ကြီးရလာတဲ့အတွက်ကြောင့်မို့ဒီခန္ဓာကိုယ်ကြီးအရင်ပြီးပြီးတော့နှစ်သာရကိုထုတ်ယူနေဆိုပါရင်ဘာလို့ရမလဲဆိုတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဘဝရောကသာတရဏဘာဝေနဤအတ္တရတသရိရတသီလဝန္တေတုအဘိဝရဏတိကမ္မံသာရောဘဝရောကသာရဏဘာဝေနဤကိုယ်ရဲ့၆ပြားသောဘေးယောဂများနှင့်အမြဲမပြတ်ဆက်ဆံနေသည့်အဖြစ်ကြောင့် အတ္တရတာနှစ်တရပါမြတ်မရှိတော့တရိရတာကိုခန္ဓာဤတာရောအနှစ်တာရတိကသီလဝန္တေသူသီလရှိကုန်သောသူတော်ကောင်းအပေါင်းတို့၌အဘိဝါရဏာရိကမံယုတိညာနိုးရှိခိုးခြင်းအမှုပင်သည်တကယ်လို့ဒီမိမိရဲ့ခန္ဓာကိုယ်ကြီးဟာ96ပြတ်သောယောဂဝေဒနာတွင်အမြဲတမ်းဆက်ဆံပြီးတော့နေတယ် ဒီလို90ကြောင့်ပြသောယောဂဝေဒနာတွေနဲ့အမြဲတမ်းဆက်ဆံပြီးတော့နေတဲ့အတွက်ကြောင့်မူဒီကနာကိုကြီးဟာဘာမှအနှစ်သာရမရှိဘူးအချိန်မရွေးဘုံကလေးလဲပြီးတော့သေသွားနိုင်တယ်မသေနိုင်မိဘူးလားသေနိုင်တယ်ကိုဘုန်းကြီးတို့ယောဂီများခန္ဓာကိုယ်ကြီးရင်းစီပြီးတော့ကုသိုလ်ဒါနကောင်းမှုတွေပြုနေတဲ့အချိန်ကကာလမှာဘုန်းကြီးတို့ယောဂီများကုသတိပဋ္ဌာန်ဝိပဿနာဘာဝနာတရားတွေပွားနေရင်မှာပဲတခါတရံမှာမူးမိပြီးတော့နေတခါတရံမှာယောဂဝေနာတွေပေါက်ပြလို့တတိတွေဇစ်ပြီးတော့နေတယ် တရားတရားမှာမိမိရဲ့ခန္ဓာကိုယ်ကြီးကမျိုးမျိုးဖောက်ပြန်လို့ဟိုဘက်လက်ရဒီဘက်လက်ရဟိုလိုပြောင်းရဒီလိုပြင်ရနဲ့အမျိုးမျိုးပြောင်းရွှေ့ပြုပြင်ပြီးတော့မနေရပြီဘူးလားဗျာ အဲလိုပြောင်းရွှေ့ပြုပြင်ပြီးတော့နေရတာဘုန်းကြီးတို့ယောဂီများဒီခန္ဓာကိုယ်ကြီးဟာဖောက်ပြန်နေတာအဖြစ်နေတာလေဒီယောဂဝေဒနာတွေနှိမ့်ဆက်လို့အမျိုးမျိုးဖောက်ပြန်ပြီးတော့နေနေနေတဲ့အတွက်ကြောင့်မို့ဒီခန္ဓာကိုယ်ကြီးဟာအနှစ်သာရရှိရလားအဲတော့ဒီခန္ဓာကိုယ်ကြီးတွေကနေပြီးတော့အနှစ်သာရထုတ်ယူမယ်ဆိုရင်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကိုအယုဒေပြုပါဘယ်လိုပုဂ္ဂိုလ်များကိုအယုဒေပြုရမလဲသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကိုယုဒေပြုပါကိုချင်းသီလတရားတွေစောင့်သိမ်းပါ နောက်ပြီးတော့မိမိကိုယ်တိုင်လည်းပဲ၅ပါးသီလ၊၈ပါးသီလစတဲ့အဲ့ဒီသီလတရားတွေစင်ကြယ်အောင်စောင့်ထိမှအဲဒီလိုသီလကိုရိုးရိုးသေးသေးစောင့်ထိမယ်သီလအကျင့်တွေကိုမိမိကရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်မယ်ဆိုပါရင်ဟောဒီခန္ဓာကိုယ်ကြီးတွေကအနှစ်ကိုထုတ်ယူတာဘယ်တွေကနှစ်ထုတ်ယူလိုက်တာလဲခန္ဓာကိုယ်ကြီးတွေကအနှစ်ကိုထုတ်ယူတာဒီခန္ဓာကိုယ်တွေကနေပြီးတော့အနှစ်ကိုထုတ်ယူခြင်းနဲ့ဆိုရင်သီလကိုစောင့်မှဘာကိုစောင့်ရမလဲသီလကိုစောင့်မှ အဲ့ဒီသီလတွေကိုစောင့်ကြည့်စောင့်သိနိုင်မယ်ဆိုပါရင်မိမိရဲ့တဏ္ဍာမှာသီလတရားနဲ့ပြည့်စုံပြီးသီလစောင့်သိနိုင်ပြီဆိုပါရင်မိမိရဲ့ဘဝဟာအနှစ်သာရရှိသွားပြီဟုတ်တယ်မို့လားဗျာမိမိရဲ့ဘဝခန္ဓာကိုယ်ကြီးရပြီးတော့ကိုချင်းသီလလေးလောင်မှမလုံးချုံမှုဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူကြီးရယူနိုင်ပါမလားယောဇဝတတတံဇီဝေဒုတ်တိလောအတ္တမဟိတောဧကံဇီဝိတံတေယောသီလဝန္တတဇာယိနော ယောသာမြေသူမဲ့သူအချင်းပုဂ္ဂိုလ်တီကအတမဟိတောမိမိရဲ့ကိုနှင်းတို့ကိုကောင်းစွာစောင့်တုံးခြင်းမရှိပါပဲလျင်ဒုတိယကိုကျင့်သီလကင်းကွာ၍နေသည်ဖြစ်၍ဝတ္တတတနှစ်ပေါင်းတရာ ကာလကြာအောင်ဇီဝေဇီဝေယအဘေဝေသိရှိ၍နေရစီကမူတသပုဂ္ဂလာသာဒုကိုကျင့်တရားကင်း၍နေသောပုဂ္ဂိုလ်၏ဝတ္တတတနှစ်ပေါင်းတရာကာလကြာအောင် ဇီဝနာတော်အသက်ရှိပြီးနေရခြင်းဖြင့်သီလဝန္တသာသီလနှင့်ပြည့်စုံသောပုဂ္ဂိုလ်၏ဇာယင်တော်အာရမဏုပါဇံလက္ခဏုပါဇံနပါနှင့်ရှုမှတ်ပွားများအထုတ်၍နေလေရှိသောပုဂ္ဂိုလ်၏ဤကံတနေ့တည်းတဏ္ဏနှင့်မြဇီဝိတံအသက်ရှိပြီးနေရခြင်းငါသာလျှင်တေယောကောင်းစွာမသွေမြင့်မြတ်လာပါ၏တည်း ဒီခန္ဓာကိုယ်ကြီးရပြီးတော့အသက်ဒီဘလောက်ပဲရာကျော်ရှိပြီးတော့နေရပါစေကိုချင်းတရားကင်းပြီးတော့ကိုချင်းသီလမရှိဘူးဆိုပါရင်အဲ့ဒီသီလမပြည့်စုံမဲ့နဲ့အသက်တရားရှင်နေပြီမဲ့လူလည်းပဲအဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြိုးနိုင်ရလားသာသနာတော်နဲ့တွေ့ရကြိုးရောနိုင်ရလားလူဘဝမှာရနေပြီမဲ့လို့လေသူဘဝမှာတန်ဖိုးရောရှိရလားဘာမှတန်ဖိုးမရှိဘူးတဲ့တန်ဖိုးမဲ့မဲ့နဲ့အချိန်ကုန်သွားရတယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိရဲ့ခန္ဓာကိုယ်ရဲ့ကနေပြီးတော့နှစ်သာရထုတ်ယူမယ်ဆိုပါရင်သီလကိုစောင့်မှမလုပ်ရမလဲအေးသီလတရားတွေကိုလည်းပဲစင်ကြယ်အောင်စောင့်မှကိုချင်းသီလတရားတွေကိုလည်းပဲလုံခြုံပါစေကိုချင်းသီလဆိုတာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ကြီး၅ပါးသီလဟာကိုချင်းသီလတွေပဲအဲဒီကိုချင်းသီလတွေမပြည့်စည်ပါစေနဲ့သူတည်းတချင်းမှာရှောင်းမှာသိုးစားကိုချင်းမှာစောင်းမှာ သူသားအိမ်ဟာပြင်မကျူးလွန်ခြင်းမှရှောင်မှမဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှရှောင်မှနောက်ပြီးတော့မူရင်မီးလျောစေတတ်တဲ့အယက်သီစာတွေတောက်စားခြင်းမှရှောင်မှအဲ့ဒီတရားတွေကိုရှောင်မှဟုတ်တယ်မလားဗျာအဲ့ဒီလိုသီလတွေကိုစင်ကြင်အောင်ဆောင်ဒိမင်းဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာဒီခန္ဓာကိုယ်ကြီးတွေကနေပြီးတော့နှစ်ကိုထုတ်ယူတည်မြည်တယ်။ဘာတွေကထုတ်ယူလိုက်တာလဲ။ကဲဆိုကြည့်လိုက်ပါခန္ဓာတည်းမှာအနစ်ရှာ တွေ့တာသီလပဲမိမိရဲ့ခန္ဓာကိုယ်ရဲ့ကနေပြီးတော့နှစ်သာရကိုရှားပွေပြီးတော့ထုတ်ပြီးတော့ယူမယ်ဆိုပါရင်ဘုန်းကြီးတို့ယောဂီများသီလကိုစောင့်မှအဆောင်ရမလဲသီလတွေမိမိသောက်တည်သောက်တည်တဲ့သီလတွေဇာရိတသီလဝရိတသီလဆိုရဲအဲ့ဒီသီလတရားတွေစင်ကြယ်အောင်စောင့်ထိမှ ဒီသီလတရားတွေစင်ကြဲအောင်ဆောင်တဲ့ဤဆိုပါရင်မိမိရရှိကြတဲ့ဘဝခန္ဓာတွေကနေပြီးတော့နှစ်ကိုထုတ်ယူတည်ညီတယ်ဘယ်ကနှစ်ကိုထုတ်ယူလိုက်တာလဲခန္ဓာတွေကနေပြီးတော့နှစ်ကိုထုတ်ယူတည်ညီတယ်နောက်တကဘုန်းကြီးတို့ယောဂီများမိမိရဲ့အသက်တွေကနေပြီးတော့လည်းနှစ်ကိုထုတ်ယူတတ်ပါစေဒီနာမေဒီနာတို့ပစ္စည်းဥစ္စာအင်္ဂါရှိတဲ့ကိုယ်အသက်တွေမှာညစ်တုံ၍ရသောဒါနတိကဘာဝနာ တနည်းအစီဖြင့်နိဗ္ဗာန်ရာဂဒေါသမောဟတိတိမိတရာမိတရာကုံရမှန်သောဒုဒုကချမ်းသာမျိုးမျိုးစံချိန်တို့လိတူနိုးမယဆိုင်စချမ်းသာမျိုးမျိုးစံချိန်တို့လိတူနိုးမယအလွန်တရာချမ်းသာလှပြီသောဗရံအသင်္ကတအမတခေမနိရဗံမြို့တိအချမ်းသာဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာကြီးကိုဒီနိဗ္ဗာန်ချမ်းသာကြီးဒီအောင်လည်းပဲဘုန်းကြီးတို့ယောဂီများ မိမိကအသက်တဲကနေပြီးတော့မိမိရဲ့နေသာရထုတ်ပြီးတော့ယူမယ်ဆိုရင်ဒီချမ်းသာတိအောင်မရနိုင်ပေဘူးလားရနိုင်တယ်မိမိရရှိထားတဲ့အသက်တဲကလေးပဲအသက်တွေဘလောက်ပဲရှိရှင်နေသာနေနေရစေကမူဘုန်းကြီးတို့ယောဂီများမိမိအသက်ရှင်ရှင်နေရစေကမူယုံနာရဲ့ဖြစ်ပြသဘောလေးကိုမှတစ်ချိန်တစ်ခါလောက်မသိရမမြင်ရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအသက်ရှိရှိနေရာကျူးနတ်ပါမလားဗျာမနတ်ပါနဲ့ ဒီတော့မိမိရဲ့အသက်တဲကနေပြီးတော့နိတာရကိုထုတ်ယူခြင်းနဲ့ဆိုရင်ဘယ်လိုထုတ်ယူရမှာလဲဆိုတော့အနေဇာဝိဗုဒ္ဓဘာဝေနအတရတဇိဝိတတာအနေဇာရိဝတိနာဝိပဒနာယောဂောတာတော်တဲ့အနေဇာဝိဗုဒ္ဓဘာဝေနအနေဇာတရားကအချင်းရှိတဲ့၍နှိမ့်စစ်အတ္တိဖြစ်ကြောင်းခွန်ကြီးတို့ယောဂီများအနေဇာတရားတွေကဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့အမြဲတမ်း စက္ကမိနစ်နာရီတိုင်းလေးအပြင်အမြဲတမ်းမနှိမ့်သက်ပေဘူးလားဗျာ။ဒါကြောင့်အိသဝိဘုဒ္ဓပါဝေနာအိသတရားကအရှိရှိတဲ့၍အမြဲတမ်းနှိမ့်သက်အပ်သည်ဖြစ်ကြောင်းအတရတာနိတရပါမြမရှိတော့ဇိဝိတတာတေဣနိစ္စဇိဝိတတာတေဣသာရောနိတာရတိကအနိစ္စရိဝေသနာအနိစ္စသတိအစွမ်းအဖြင့် ဝါအနိစ္စဒုက္ခအနတ္တအပြင်ဝိပဿနာယောဂဝိပဿနာရှုခြင်းပင်သည်ဝိပဿနာတရားရှုမှပွားများအားထုတ်လို့အနိစ္စသဘောဒုက္ခသဘော အနတ္တသဘောတွေကိုသိပြီးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိရဲ့အသက်တဲကနေပြီးတော့အနှစ်သာရကိုထုတ်ယူသည်ညီတယ်ကိုယ့်အသက်အရွယ်တွေဘလောက်ပဲရှိရှိရှင်အတိတ်ဘဝကကုသိုလ်ကံလေးကောင်းခဲ့လို့သီလဆောင်တင်ခဲ့လို့သီလစင်ကြယ်ခဲ့လို့ဒီဘဝမှာ အနာယောဂကင်းပြီးတော့အသက်ရာကျော်ရှိခြင်းရှိပါစေ။မြတ်စွာဘုရားရှင်ရဲ့သာသနာတော်နဲ့တွေ့ပြီးလူဖြစ်ကိုရလို့ဆရာသမားကောင်းလေးနဲ့မိကိုရပါလျက်သားနဲ့ဒီယုံနာရဲ့ဖြစ်တဲ့သဘောလေးကိုမှသိအောင်ဉာဏ်သက်ဝင်အောင်မရှုရမပွားရအမတို့ရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဘလောက်ပဲအသက်ရှိရှိနေရစီကမူဒီပုဂ္ဂိုလ်လူဘဝမှာလူဖြစ်ရာကျူနတ်ပါမလားဗျာလူဘဝမှာလူဖြစ်ရာကျူမနတ်ပါတဲ့ဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက ယောဇဝတတတံဇီဝေအပတံဥဒယပယံဧကံဇီဝိတံတေယောပတတောဥဒယပယံယောဇပုဂ္ဂလောမြည်သူမဲ့သောအရှင်ပုဂ္ဂိုလ်သည်ဥဒယပယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာ၅ပါးတို့၏ဖြစ်ချင်းဖြစ်ချင်းဆိုတဲ့သဘောကိုအပတံအမတံတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိယခုလိုရှုမှတ်ပွားများတို့၏မတွေ့မမြင်ရသည်ရှိသော ဧကံဇီဝတံဝတတတံသိချတွေ့ကျုံနစ်တရားကာလပတ်လုံးဇီဝေမပြတ်အစဉ်အသက်ရှိနေရပါတော်လေနတေယောလူကြည့်ရာကျိုးမနာယိုအမှန်တရားဤယောဇပုဂ္ဂလောမိသူမဆိုအခြင်းပုဂ္ဂိုလ်သည်ဥရေယဘေယံယခုလိုပိစုပန်တဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ချင်းပြချင်းဆိုတဲ့သဘောကို ဗန္တတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိယခုလို ရှုမှတ်ပွားများအားထုတ်ရင် တွေ့မြင်ရသည်ရှိတော်ဧကဟံဇီဝိတံတနေ့တရက်ဓမ္မနဲ့ပင်အသက်ရှင်၍နေရပါတော်လဲသေယောသာသနာနှင့်တွေ့ကြုံရာကျိုးနှစ်ပါးသဖြင့်မပြတ်တစေမျက်နာပါ၏တည်း ပြီးတော့မိမိရဲ့အသက်ဟာဘလောက်ပဲအသက်ရာကျော်ရှင်းရှင်းနေရစီကမူသီလကောင်းလို့သီလတရားတွေကောင်းရဲ့လို့လို့သီလတွေစင်ကြယ်စွာစောင့်တင်ရဲ့လို့အနာယောဂကင်းပြီးတော့ကျန်းမာပြီးတော့အသက်တွေရှင်းရှင်းနေရစီကမူမြတ်စွာဘုရားရှင်ရဲ့သာသနာတော်နဲ့တွေ့ပြီးလူကြီးကိုရပါလျက်သားနဲ့ဒီယုံနာရဲ့ဖြစ်ဖြစ်သဘောလေးကိုမှညံတဲ့ဝင်အောင်မရှုရမပွားရမရှုနိုင်မပွားနိုင်လို့ရှိရင် အဲ့ဒီပုဂ္ဂိုလ်ဟာအသက်ရှိရှိနေရာကျိုးနပ်ပါမလားသာသနာတော်နဲ့တွေ့ရာကျိုးရောနပ်ပါမလားဗျာသာသနာတော်နဲ့တွေ့ရာကျိုးလည်းမနပ်ပါဘုန်းကြီးတို့ယောဂီများရရှိတဲ့အသက်တွေကနေပြီးတော့မိမိတို့အတွေ့ဘုန်းကြီးတို့ယောဂီများမမြဲတဲ့အနိစ္စသဘောတရားတွေသိရတဲ့ဒုက္ခသဘောတရားတွေသုံးမရတဲ့အနတ္တသဘောတရားတွေဒါတွေကိုမြင်အောင်များများကြည့်ပါ တရက်ကုံသွားရပြီဆိုရရင်လည်းတရက်အသက်တွေပူကြည့်လာပြီတရက်အိုးရဲ့ပဲနီးလာပြီနာတဲ့ပဲနီးလာပြီသေဖို့ရနီးလာပြီဟုတ်တယ်မလားဗျာဘုန်းကြီးတို့ဟိုဥရိယဘယဇတ်တော်မှာဥရိယဘယဇတ်တော်မှာဥရိယဘယမင်းသားကနေပြီးတော့ဥရိယပတ္တမင်းသမီးကိုဥရိယပတ္တမင်းသားနဲ့ဥရိယပတ္တမင်းသမီးတို့ကတယောက်နဲ့တယောက်ဂတိကဝတ်ထားပြီးတော့ တကယ်လို့မိမိရဲ့ရင်ကွဲလွန်သွားမကြလို့ရှိရင်ကွဲလွန်သွားတဲ့ပုဂ္ဂိုလ်ဟာဘေဘုံပဋ္ဌာနာဘေတာဘေဘုံဘေတာနာမှာရောက်ပြီးတော့နေတယ်ဆိုတာကိုအတိပေးကြသလားလို့အဲ့လိုဂရိကံကိုပြုတာလေဥရိယဘာဒမင်းသားကလည်းရင်ကွဲလွန်သွားတယ်ဒီကမှာသီလစင်ကြယ်တဲ့အတွက်ကြောင့်ဘုနဘုနာလောကနတ်ပြည်ဌာနရောက်အဲဒီလိုနတ်ဘုနာလောကနတ်ပြည်ဌာနရောက်ပြီးတော့နတ်ပြည်ရှင်ကြီးခံစားနေရတဲ့အခါကျတော့မိသိရောနေတယ်နောက်မှတတိယရဲ့ခါကလာကြတော့ဟောနှမတော် ဥရိယဗဒမင်းသမီးနဲ့ငါဂရိကဝပြုထားခဲ့တာမိလျော်ပြီးတော့သွားရင်ငါသွားပြီးတော့တတိပေဥမပဲဆိုပြီးတော့ရှင်းလာတဲ့လူကြီးဒီခါကမှပုံနာတရားရဟန်းဆောင်ပြီးတော့အဲ့ဒီမှာဥရိယဗဒမင်းသမီးကလည်းပဲတပင်နဲ့ညာတန်းနဲ့ဆံရမ်းပြီးတော့နေတယ်ဒီချိန်မှာအကလညချိန်ကကာလမှာအဲ့ဒီဥရိယဗဒမင်းသမီးရဲ့အတဏအတတအချမ်းရန်လေးကားရပြီးတော့သွန်ဆောက်ရှောက်ပြီးတော့ထားတယ်ဝန်းရံပြီးတော့ဓာတ်တွေတပင်နိုင်မြန်တဲ့ဘုံမှာရောက်ပြီးတော့သွားတယ်အဲလိုရောက်သွားပြီးတဲ့အခါကဏ္ဍကြတော့အဲဒီမှာဥရိယပတ္တမင်းသမီးကို ဒီဥရိယပါဒမင်းနာကဖြစ်တဲ့နတ်သားကဘုံနာရောက်ဆောင်ပြီးတော့လာပြီးတော့အဲ့ဒီမှာဘာတွေပေးတယ်လဲလို့ဆိုရင်ရွှေွယ်ကြီးနဲ့ရွှေကြီးရုပ်တွေရွှေပဲရုပ်တွေပေးတယ်ရွှေွယ်ကြီးထဲမှာရွှေပဲရုပ်တွေအပြည့်တဲ့ပြီးတော့လက်ဆောင်ပဏာများပေးပြီးတော့ဥရိယပါဒမင်းသမီးမြမလည်းပဲအသက်အရွယ်ငယ်ရွယ်စဉ်ရှိသေးတဲ့ကာမဂုဏ်အာယုန်တွေခံစားလေဆိုခံစားနိုင်လေတယ်ကျွန်တော်မှလည်းပဲငယ်ရွယ်သူဖြစ်တဲ့ဒါကြောင့် သင်ကိုဟောဤရွှေငွေပစ္စည်းတွေနဲ့လက်ဆောင်ပေးပါတယ်ကျွန်ုပ်လည်းပြောပြောပါပါအာကမကုံအာယုန်လေးကိုပြောပြောပါပါကြီးကန်စားကန်စားအာရအောင်မှစသည်ဖြင့်ပြောတာပေါ့အဲဒီကကလည်းမှဥရိယဘဒ္ဒမင်းသမီးကလုံးဝလည်းမခံဘူးသူ့မှာဥရိယဘဒ္ဒမင်းသားရှိတယ်သူ့မှာလည်းမခံဘူးတော်ဦးလေးကလွဲပြီးတော့တယောက်တည်းကလွဲပြီးတော့ပဲပုဂ္ဂိုလ်ပဲလို့ရွှေဘုံငွေဘုံတွေပုံပြီးတော့ပြည်ပြင်းလို့သူလည်းမခံနိုင်ပါအဲလောက်ပြီးအောင်သစ္စာစောင့်ပြီးကိုယ့်ရဲ့ခင်မောဖြစ်တဲ့ဥရိယဘဒ္ဒမင်းသားနိုင်ရဆန်သွားပြီ အဲလိုနတ်ရွာစံကွယ်လွန်သွားတဲ့အချိန်ကြီးအောင်ပြဇာစောင့်တည်ပြီးတော့နေတယ်ဒီကကလမှာအဲ့ဒီမှာဥရိယဘဒ္ဒမင်းသားကိုဟိုကဥရိယဘဒ္ဒမင်းသမီးကတင်ဒီပေါ်မှာမလာခဲ့နဲ့သွားဆိုပြီးမောင်းလို့ပါတယ်ဒီကမှာဥရိယဘာဒမင်းသားကဖြစ်တဲ့အဲ့ဒီပုံလားကတော့ပြင်တိတ်ကိုဝမ်းမြောက်သွားတယ်။တိတ်သစ္စာရှိတယ်ဆိုပြီးတော့သိကျင်းလာသွား။နောက်ဒုတိယရင်ရောက်လာတဲ့အခါကလည်းကြတော့ငွေပွဲကြီးနဲ့ငွေပေးရုပ်တွေယူလာတယ်။ အဲလိုငွေွယ်ကြီးနဲ့ငွေပဲရုပ်တွေယူလာပြီးတော့လက်ဆောင်မနာများပြပြီးတော့ဒီအနေနဲ့ပဲပြောပြောပါပါကြီးကမ္မအာယုန်လေးခံစားဆန်းဆန်းနိုင်ဖို့ရပြောပါတယ်ဒီကကလမှလည်းပဲအဲဒီမှာဥရိယဘာဒမင်းသမီးကလည်းမခံဘူးလည်းမခံမင်းနဲ့ပြန်ပြီးတော့နှင်ထုတ်လိုက်တယ်ပြန်သွားပြန်တယ်။နောက်တတရားညာရောက်လာတဲ့ကကလာကြတော့ကြီးခွေကြီးနဲ့ကြီးပေရုပ်တွေဘာခွေကြီးနဲ့ဘာပဲရုပ်တွေထဲလား။တန်ဖိုးတွေကမြင့်လာတာလားယော့သွားတာ။တန်ဖိုးတွေကတပြေးပြေးမြင့်တယ်မလားပဲနဲ့ယော့ယော့ယော့ယော့ပြီးတော့သွားတော့ အဲဒီမှာကြီးွက်ကြီးနဲ့ကြီးပဲရုပ်တွေယူလာပြီးတော့လက်ဆောင်များပေးပြီးတော့ပြောပါဖို့ရကံဘုံအာယုလေးခံစားဖို့ရလာပြောတဲ့ခါကာလကြတော့အဲဒီမှာဥရိယဘာသာမင်းသမီးကကြီးတယ်အဲတော့ဘာကြောင့်ကြီးတာလဲလို့မေးတဲ့ခါကာလကြတော့သင်ဟာတဲ့လူတွေရဲ့သဘောမှန်တော့ကိုသင်မသိပါပဲလားတဲ့တကယ်လို့ကုံတွယ်ခြင်းအတက်ကိုသင်မတတ်လို့ဒါဒီလိုလုပ်နေတာဖြစ်နေမယ်တဲ့မိမိအလိုရှိတဲ့ပစ္စည်းကိုရခြင်းနဲ့ဆိုရင်ဒီပစ္စည်းတော့ပေးလို့မရရင်နောက်တာဒီပစ္စည်းတွေပို့ပြီးတော့ပုံပြီးတော့ပေးရတယ်။ အဲလိုဒီပစ္စည်းတွေပို့ပေးလို့မရရင်နောက်တာအဲ့ဒီတွေပို့ပြီးတော့ပေးရတယ်အဲလိုပို့ပို့ပေးမှသာဒီမိမိလိုချင်တဲ့ပစ္စည်းကိုရနိုင်တယ်အခုတော့သင်ဟာကပထမနေ့ကတော့ဒီရွှေပွဲကြီးနဲ့ရွှေပဲရုပ်တွေဒုတိယနေ့ကျတော့ငွေပွဲကြီးနဲ့ငွေပဲရုပ်တွေယနေ့တတိယနေ့ရောက်တဲ့အခါကျတော့ကြီးပွဲကြီးနဲ့ကြီးပဲရုပ်တွေပဲဟာလေတဲ့သင်ဟာကပြန်ပြီးတော့တပြေးပြေးရော့လာကြီးလားလို့အဲဒီလိုပြောရကကလာကြတော့အဲဒီမှာဥရိယဗာဒမင်းသားကရှင်းနေတယ်မင်းသားကရှင်းလာခဲ့တဲ့ပုံသားကနေပြီးတော့ပြောတယ်အရှင်မင်းသမီးတဲ့ ကျွန်ုပ်ဟာကုံတွယ်ခြင်းအတက်ကိုတပတ်ကံကအောင်တတ်မြောက်ပါရင်အားလုံးသောပုဂ္ဂိုလ်ရဲ့သဘောမနှောဖို့လည်းပဲကျွန်ုပ်သိပါရင်ဘာကိုအလိုရှိတယ်ဆိုတာကလည်းကျွန်ုပ်သိပါရဲ့သို့တော်တဲ့ပင်မင်းသမီးရဲ့အသက်အရွယ်တွေဟာတဖြည်းဖြည်းနှုတ်ပြိုးလာနေဆိုပါရင်ကျွန်ုပ်ဟာတန်ဖိုးတွေပို့ပို့ပြီးတော့ပေးရမယ်တန်ဖိုးတွေပို့ပို့ပြီးတော့ပေးရပေးမှဖြစ်မယ်ဆိုတာကျွန်ုပ်သိပါရင်ဒါပေမဲ့လို့သင်မင်းကြီးသင်မင်းသမီးဟာမနေ့ကနေဒီကနေ့မတူတော့ပါဘူး တနေ့ကနဲ့ဒီကနေ့မတူတော့ပါတပြည့်ပြည့်တပြည့်ပြည့်သင်မင်းသမီးရဲ့အသက်အရွယ်တွေဟာတပြည့်ပြည့်ကိုမင်းရင့်ရောပြီးတော့လာပြီအဲ့တော့ကိုမင်းရင့်ရောလာတဲ့အတွေ့အကြုံကိုသင်မင်းသမီးဟာလည်းပဲတပြည့်ပြည့်တန်ဖိုးကြီးကတက်တက်လာလာလာကြကြသွားတာလားတန်ဖိုးကြီးကြကြသွားတယ်ခွန်ကြီးတို့ယောဂီများတတိရှိကြတန်ဖိုးကြီးရောကုန်လိမ့်မယ်တန်ဖိုးကြီးတပြည့်ပြည့်နဲ့ရော့ရော့ပြီးတော့သွားလိမ့်မယ် ဒါကြောင့်အာယုဇဝန္နောဇမနုဿလောကိနိဟယတိမနုဇာနံသူကတိဒေနိဝဝန္နိနာဓမ္မဒေနိဝဝန္နိနာတဏံပိတုံချံနိဟယတိဇေနာတရာတိဣဇာအဲ့ဒီမှာဟူတရားပါဒမင်းသားကနေဖြစ်လာတဲ့အဲ့ဒီပုံသားကနေပြီးတော့မင်းသမီးကိုပြောတယ်ဒုက္ခတေကောင်းမြတ်သောခန္ဓာကိုယ်ပိုင်ရှင်ဖြစ်တဲ့ဟိုဥဒေယပတ္တမင်းသမီး မနုဿာလောကေလူပြည်လူလောက၌မနုဇာနံရှိရှိတဲ့မြတ်သောအာလုံးသောလူအပေါင်းတို့အားအာယုဇာအသက်သည်၎င်းဝန်တော်သာဆင်းသည်၎င်းမိယတိကိုမင်းရင်ရော၍တဏိတခြားဆုံးယုတ်၍နေပါ၏မိမိတို့ရဲ့အသက်အရွယ်တွေကလည်းတနေ့တဲ့တနေ့ပုံမင်းလာတယ်ဟုတ်တယ်မလားနုပြူလာတယ်လို့တင်မလားပုံမင်းလာတယ်လို့တင်မလား ပါတယ်ဟောမှလည်းပြောပါဗျာကိုယ့်အကူတော့မှန်ရှိမှတသတန်နဲ့ရှင်းနေကြတာပဲတနေ့ရက်တနေ့ပို့ပြီးတော့ကြည်ကောင်းလာတယ်ရှင်းနေကြတာပဲဟုတ်တယ်မဟုတ်လားဒီမှာမြတ်စွာဘုရားရှင်မြတ်စွာဘုရားလောင်းတော်ဖြစ်တဲ့ဥရိယတမင်းသားကြီးကတော့ဖြင့်မနုဿလောကောမနုဿလောကိလူပြည်လူလောက၌မနုဿာနံရှိရှိတမြသောအာလုံသောလူအပေါင်းတို့အားအာယုဇာတက်တိ၎င်းဝန္နောဇာရှင်တိ၎င်းနိယတိ ။အိုမင်းရင်ရော၍တဏိတကြာဆုယုတ်၍နေပေ၏။အိုမင်းရင်အိုမင်းရင်ရော၍တဏိတကြာဆုယုတ်၍နေပါပေ၏။ဒီနေဝဝန္နေနာဒုအသက်နှင့်အစဉ်ဆုယုတ်ခြင်းအကြောင်းကြောင့်သာလျင်ဒုဇံသင်္နမတဏပိလက်ဆောင်ပစ္စည်းကိုလည်းပဲနိယတိတနေ့တနေ့လျော့ခင်ရပါ၏လက်ဆောင်ပစ္စည်းတွေကလည်းပဲသူ့ရဲ့ရွယ်လေးကသူ့ရဲ့အသက်ကလည်းပဲရည်ရော် သူ့ရဲ့အသင်္ကန်းလည်းပဲတပြေးပြေးဆုပ်ယုပ်ပြီးတော့လာခဲ့တဲ့အတွက်ကြောင့်မို့တန်ဖိုးတွေကရော့လာတဲ့အတွက်ကြောင့်မို့လက်ဆောင်ပစ္စည်းကလည်းပဲတပြေးပြေးတိုးတက်ပေးတာလားရော့ပေးတာလားဒါကြောင့်တင်းနေဝဝန်နေနာဤသို့အသက်နှင့်အစဉ်ဆုပ်ယုပ်ခြင်းအကြောင်းကြောင့်သာလျှင်ဒုံရှံသင်္နမအတဏံပိလက်ဆောင်ပစ္စည်းတို့သည်လေလက်ဆောင်ပစ္စည်းကိုလည်းပဲနိယတိတနေ့တနေ့လျော့ခဲ့ရပါပြီဣဇာယနေ့ ဣဇာယနေ့ဇိနတရာသင်္နမယအသက်နှင့်အစင်းသည်အိုမင်းရုပ်လျော့နေသည်အတိစင်စစ်မသွေဖြစ်၍နေပါ၏ယခုလည်းပဲသင်္နမယအသက်နဲ့အစင်းဟာတပြေးပြေးအိုမင်းပြီးတော့ဆိုးယုံနေပြီဘုန်းကြီးတို့ယောဂီများမိမိတို့ရဲ့အသက်နဲ့မိမိတို့ရဲ့အစင်းဟာဒီကနေ့မနေ့ကနဲ့တူသေးရလားမနေ့ကနဲ့မတူတော့ဘူးဒီကနေ့အသက်ကလည်းအိုမင်းရင့်ရော်လာပြီဟုတ်တယ်မို့လား အရှင်တွေကလည်းပဲတပြည့်ပြည့်ဆိုးရုပ်လာပြီတဲ့ဒါကြောင့်တနေ့ကုံလာပြန်ပြီဆိုပါရင်တနေ့ဟိုဖို့ရပါဖြစ်လာတာလေဆိုလိုက်တနေ့ကုံပြန်ငါယုံနာအိုရန်တရဲ့နီးခဲ့ပြီတလကုံပြန်ငါယုံနာ အိုးရန်တက်လာနီးခဲ့ပြီတနေ့ကုန်ပြန်ငါယုံနံအိုးရန်တက်နှစ်နီးခဲ့ပြီဟောတနေ့တရက်တည်းတလားတလားပြီးတနေ့ဟိုလည်းပဲနီးနီးလာပြီဟုတ်တယ်မလားဟိုလည်းပဲနီးလာတယ်လို့နာတဲ့ပဲရောဝေးသွားသလားနီးလာသလားနာတယ်ပဲလည်းနီးလာပြီသေဖို့ရာရောမနီးပြီဘူးလား လိလာပြီဘုန်းကြီးတို့ယောဂီများနားတဲ့ပဲလိလာပုံတွေကြည့်ပါလားတရားတိုင်ပြီဆိုရင်မျက်နာတွေမဲ့ရွယ်ရှုံမဲ့နေတာကြည့်နေအမလီတကားတဲ့ကြည်အောင်လေးမမဲ့ကြီးကိုမျက်နာက မော့ပြီးချွတ်ချွတ်ချွတ်ချွတ်ချွတ်ချွတ်နဲ့တုံးတာဖြစ်နေလိုက်တာတရားနာနေခြင်းမှလည်းပဲဘုန်းကြီးတို့ယောဂီများနာနေရင်မှလည်းဒီကနာကိုယ်ကြီးဟာဖောက်ပြန်နေတယ်ဟုတ်တယ်မလားဗျာတပြေပြေအိုမင်းရင်ရောလာတဲ့တွေ့ကြမှုဒီကနာကိုယ်ကြီးဖောက်ပြန်နေတယ် တရားထိုင်နေခြင်းမှလည်းပဲပေါက်ပြန်နေတယ်၊သွားနေခြင်းမှလည်းပေါက်ပြန်နေတယ်၊ရက်နေခြင်းမှလည်းပေါက်ပြန်နေတယ်။ကိုယ်စားနေခြင်းအိပ်နေခြင်းမှလည်းပဲဒီခန္ဓာကိုယ်ကြီးပါဖြစ်နေတာလေ။ပေါက်ပြန်နေတာဆိုလိုက်တရားနာစေနာရင်လေအမြဲပေါက်ပြန်ငါယုတ်နံဘုန်းကြီးတို့ယောဂီများသံဝေကတွေဖြစ်စေခြင်းလုံးလို့ပြောနေတာနော်။ အမလေးဒီကနေ့တရားကိုလည်းပြီးရောတခါကြီးပြောပြီးဟိုကြောင့်ဒီကြောင့်နေအမလေးပြန်သွားမယ်နော်လို့တဲ့မနဲ့ကလည်းတွေ့ကြအောင်လုံးလိုက်ကြတာတန်ဝေကရနေတဲ့ပုဂ္ဂိုလ်များတခါတဲ့ကိုယ့်ဟာကိုယ်ကိုစိတ်ထဲမှာတခါတဲ့တန်ဝေကဉာဏ်နဲ့ယူပြီးငါဒီနေ့ကြိုးစားမယ်။ငါပြန်မယ်လို့သိခုတာဒီနေ့မပြန်ဘူး။အနဲ့ကြမှာပြန်မယ်ငါကြိုးစားလိုက်မယ်။အဲ့လိုပေါ့တန်ဝေကတွေယူပါ။ဒါကြောင့်တရားနာနေခြင်းမှလည်းပဲတရားတွေတန်နေခြင်းမှလည်းပဲဘုန်းကြီးတို့ယောဂီများဒီခန္ဓာကိုယ်ကြီးကဘာဖြစ်နေတာလဲ။ ဟောပြန်နေလို့ပေါ့ဟိုဘက်လက်ရဒီဘက်လက်ရကိုကြီးရတာဒီမှာမလဲမပြောင်းလုပ်နေရတာသူတို့ကဟိုလက်ဒီလက်နဲ့အဲ့ဒါဖောက်ပြန်နေတာခန္ဓာကိုယ်ကြီးကဘာဖြစ်နေတာလဲဆိုတရားနာစေနာရင်လေအမြဲဖောက်ပြန်ငါယုံနံထိုင်နေရင်လေထိုင်ရင်လေ မြေဖောက်ပြန်ငါယုတ်နံသွားနေရင်လဲသွားရင်လဲအမြေဖောက်ပြန်ငါယုတ်နံသွားနေတဲ့အခါရောမဖောက်ပြန်ဘူးလားဆိုနေသွားနေရင်ကနေပြီးတော့တခါလေပြုတ်ဆိုတော့နှစ်ဖူးတခါနှစ်ခင်းကိုလက်ကလေးနဲ့ထောက်လို့ကောင်းမှုသွားအဲ့ဒါပေါက်ပြန်နေတာခန္ဓာကိုယ်ကြီးကသွားတယ်မှာဟုတ်တယ်မဟုတ်လားဗျာ ဒါပြီးတော့ဒါရင်လားဆိုတော့ယဉ်နေစဉ်မှာရောမဖြစ်ဘူးလားယဉ်နေရင်လဲယဉ်ရင်လဲအမြဲပေါက်ပြန်ငါယုတ်နံသာနေစဉ်လဲသာနေရင်လဲသာရင်လဲအမြဲပေါက်ပြန်ငါယုတ်နံ န်းနေခြင်းမှာလည်းပဲဘုန်းကြီးတို့ခန္ဓာကိုယ်ကြီးကပေါက်ပြန်မှုလားပေါက်ပြန်နေတာပဲအငြင်းနဲ့ပေါက်ပြန်နေတာဘုန်းကြီးတို့ယောဂီများဒါကြောင့်တရွေ့ရွေ့တရွေ့ရွေ့ဟိုတယ်ပဲနိနာတဲ့ပဲနိလာတယ်လို့သိတဲ့ပဲရောမနေပြီဘူးလားဗျာဘုန်းကြီးတို့ယောဂီများမိမိတို့ရဲ့လူသားတွေရဲ့အသက်နဲ့အစဉ်ဟာနေပူရှိမှအပူဝင့်ကြောင့်တွေ့ပြီးတော့ခန်းချောက်ပြီးတော့သွားတဲ့ခွေတင်းကရေလိုဟုတ်တယ်မလားဗျာ ခွက်ထဲမှာရေနေနေခဲ့တဲ့တာလို့ရှိရင်နေပူဇာမှာနေပူတဲ့နေရာမှာချတတ်ရင်တရွေ့ရွေ့တပြေးပြေးခန်းချောင်မသွားပြီဘူးလားအဲလိုကန်းချောက်သွားတယ်လို့မိမိတို့ရဲ့အသက်အရွယ်တွေကလည်းပဲတဖြည်းဖြည်းဟူမင်းရင်ရောပြီးတော့နောက်ဆုံးကွယ်လွန်ကြရသေဆုံးကြရမှာဟုတ်တယ်မလားဗျာရက်ကန်းရက်နေတဲ့ရက်ကန်းတဲ့မရဲ့ရည်ပြီးတော့ယူနေတဲ့ရက်ပေါင်းလုံးတွေကနေပြီးတော့ခြေတွေလိုပဲဟုတ်တယ်မလားဗျာတပြေးပြေးတပြေးပြေးနဲ့ခြေတွေကဒိုဒိုပြီးတော့နောက်ဆုံးတဖြုတ်ဖြုတ်နဲ့ဆူယုတ်ပြီးတော့သွားရတယ်လို့ ဒီလိုရဲ့အသက်တွေဆင်းနေရလည်းပဲတဖြည်းဖြည်းဆုပ်ယုပ်ပြီးတော့နောက်ဆုံးတနေ့ကွယ်လွန်တဲ့အခြေအနေတည်ဆုံးတဲ့အခြေအနေကြီးအောင်မရောက်နိုင်ပြီဘူးလား။ဒါကြောင့်ဘုန်းကြီးတို့ယောဂီများရရှိနေတဲ့အသက်တွေကနေပြီးတော့အနှစ်သာရကိုပါလို့ရမလဲ။ထုတ်ပြီးတော့ယူပါဒီတော့အနှစ်သာရထုတ်ယူမယ်ဆိုရင်ဟောဒီယုံနာဖြစ်ဖြစ်တဲ့ဘော်တွေကိုသိပြီးတော့လာအောင်ဝိပဿနာပွားပါပါလို့ရမလဲ။ဟောဒီတတိပဒံဝိပဿနာတရားတွေရှုမှတ်လို့ပေါ်ကအာယုံလေးရှုမှတ်လို့ဟိုဟာရှုကံအာယုံ ဒီဟာရှုသိနေတဲ့စိတ်နာတရားရှုံးနေတာအဲဒီအရှုခံအာယုဖြစ်တဲ့ယုံတရားကလည်းပေါ်လာပြီးရင်ဘာဖြစ်သွားလဲပျောက်သွားတယ်ဟောဒီရှုသိနေတဲ့စိတ်ကလေးကလည်းပဲသိပြီးရင်ဘာဖြစ်သွားလဲမြဲတာလားမမြဲတာလားအဲဒီလိုမမြဲတဲ့သဘောတရားလေးကိုတစ်ချိန်တစ်ခါလောက်သိလိုက်ရမြင်လိုက်ရတွေ့လိုက်ရဉာဏ်နဲ့တွေ့လိုက်ရပြီဆိုပါရင်လူဘဝမှာလူဖြစ်ရာကြို မနှက်ပေဘူးလားအသက်ရှင်ရှင်နေရာကြိုမနှက်ပေဘူးလား တနေ့တည်းတမနစ်ပင်နေရစေကမူဘုန်းကြီးတို့ယောဂီများရဲ့သာသနာတော်နဲ့တွေ့ရကြုံနှပ်ပြီးလူပြည့်ရကြုံနှပ်ပြီးလို့မိမိကိုယ်ကိုပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချပါဟုတ်တယ်မလားဗျာဒါကြောင့်မိမိရဲ့ဟောဒီအသေးသေးကနေပြီးတော့အနှစ်ကိုရှာမယ်ဆိုရင်ဝိပဿနာပွားပါပါလို့ရမလဲဆိုလိုက်အသေးချင်းမှအနှစ်ရှာတွေ့တာဝိပဿနာပဲ အသက်ခြင်းမှာအနစ်ရှာတွေ့တာဝိပဿနာပဲနောက်တက္ကဘုန်းကြီးတို့ဗုဒ္ဓသာသနာမြတ်စွာဘုရားရှင်ရဲ့သာသနာတော်နဲ့မတွေ့ဘူးလား သာသနာတော်ရဲ့အနှစ်သာရပါလဲဆိုရင်မေဖို့နိဗ္ဗာန်သာသနာတော်ရဲ့အနှစ်သာရကပါပါလိမ့်မယ်။မေလေးပါဖို့လေးပါနိဗ္ဗာန်ဆိုတာသာသနာတော်ရဲ့အနှစ်ပါအဲတော့ဘုန်းကြီးတို့ယောဂီများကဒီဝိပဿနာတရားတွေပွားများအားထုတ်လို့ရှိရင်သာသနာတော်ရဲ့အနှစ်ဖြစ်တဲ့မလေးပါပိုလေးပါနိဗ္ဗာန်တရားတွေမရနိုင်ပြီဘူးလားယခုလည်းပဲရှင်မင်းဝသာသနာရိပ်တာမှာလာပြီးတော့ ပฏิပဒတရားမဲ့ခင်တရားတွေပွားနေတယ်ဆိုတာဒီမတရားဖို့တရားနိဗ္ဗာန်တရားတွေရဖို့ပွားနေတာဟုတ်တယ်မလားဗျာသာသနာတော်ရဲ့အနှစ်သာရကိုရှားယူနေတာဘာရဲ့အနှစ်သာရတွေရှားနေတာလဲသာသနာတော်ရဲ့နှစ်သာရတွေကိုရှားပြီးတော့ယူနေတာဒါကြောင့်ဗုဒ္ဓသာသနာတန်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်၌သာရောအနှစ်သာရသည်မေဃဗလနိဗ္ဗာန်မိဝမေဖို့နိဗ္ဗာန်တည်တာလင်ဟောတိဖြစ်ပါ၏သာသနာတော်ရဲ့အနှစ်သာရဟာနိဗ္ဗာန် ဒီတော့ဘုန်းကြီးတို့ယောဂီများကဒီတတိပဒမေခင်တရားတွေပွားလို့ယုံနာဖြစ်ပြတဲ့ဘောတွေသိလို့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်လို့ဉာဏ်နဲ့ရင်းချက်ကြည့်ဆုံးပြီဆိုပါရင်ဘုန်းကြီးတို့အရိယာမဉ္ဇဉ်ပူညာနဲ့နိဗ္ဗာန်ကိုမျက်မှောင်မပြုတ်နိုင်ပြီဘူးလားဗျာနိဗ္ဗာန်ကိုမျက်မှောင်ပြုနိုင်တယ်။အောက်တဲ့သောတာပန်လောက်ဖြစ်ပြီဆိုရင်မတရားကိုတရားနိဗ္ဗာန်တရားတွေရနိုင်တယ်ဟုတ်တယ်မလားဗျာ။ဒါကြောင့်သာသနာတော်ရဲ့အနှစ်သာရကိုလည်းပဲယခုမိမိတို့ရှားပြီးတော့အထုံနေကြပြီဟုတ်တယ်မလား ဒီတော့ဗုဒ္ဓသာသနာရဲ့အနှစ်သာရမေးမယ်ဆိုရင်မလေးပါပုံလေးပါနိဗ္ဗာန်ဟာဗုဒ္ဓသာသနာတော်ရဲ့ပါပါလိမ့်မလဲသုသာသနာမှာအနှစ်ရှာတွေ့ရမကိုပဲသာသနာမှာအနှစ်ရှာတွေ့ရမကိုပဲ န်းကြီးတို့ယောဂီများကမိမိရှာပွေထားတဲ့ဓမ္မယနာတာစင်းစင်းကျဲကျဲနဲ့ကာယအညာနာနဲ့ရှာပွေထားတဲ့မိမိပစ္စည်းဥစ္စာတွေကနေပြီးတော့အနှစ်သာရကိုလည်းပဲထုတ်ယူတတ်ပြီးဟုတ်တယ်မလားဗျာအဲလိုအနှစ်သာရပစ္စည်းဥစ္စာတွေဆိုတာကယံလူမျိုးကဘာနဲ့အမြဲတမ်းဆက်ဆံနေလို့ဘာမှအနှစ်သာရမရှိရှင်မရွေးပစ္စည်းသွားနိုင်ရင် အဲဒီပစ္စည်းဥစ္စာတွေထဲကနေပြီးတော့အနှစ်ကိုထုတ်ယူမယ်ဆိုပါရင်ဒါနာကောင်းမှုပြုပါဒါတွေလည်းအနှစ်ထုတ်ယူတတ်ပြီဟုတ်တယ်မလားမိမိတို့ယခုနှစ်သက်အချိန်ကာလကစပြီးတော့ငါတို့ရှားဝေတာရဲ့ပစ္စည်းဥစ္စာတွေကနေပြီးတော့လည်းအနှစ်သာရကိုရအောင်ယူမယ်နော်နောက်တစ်ခါမိမိရရှိတတ်တဲ့ခန္ဓာဟုတ်တယ်မလားဒီခန္ဓာကိုယ်ကြီးဟာလည်းပဲ96ပြတ်သောယောဂဝေဒနာတွေနဲ့အမြဲတမ်းနှိမ့်ဆက်နေတယ်ဒီခန္ဓာကိုယ်ကြီးဟာမျိုးမျိုးအပုံပုံပေါက်ပြန်နေတယ်အချိန်မရွေးမသိနိုင်ပေဘူးလား ဒီတော့အချိန်မရွေးသိနိုင်တဲ့အတွက်ကြောင့်မို့အနှစ်သာရရောရှိရလားဒီတော့အနှစ်သာရကိုထုတ်ယူမယ်ဆိုရင်မသိခင်အချိန်မှသီလဆိုတဲ့ကိုကျင့်တရားတွေစင်ကြယ်အောင်မဆောင်တင်ရဘူးလားအဲလိုသီလဆိုတဲ့ကိုကျင့်တရားတွေကိုကျင့်သီလတွေစာရိတ္တသီလတွေဝါရိတ္တသီလတွေအဲ့ဒီသီလတရားတွေကိုသိကျအောင်ဆောင်သိမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာရဲ့ကနေပြီးတော့ဘာကိုထုတ်ယူလိုက်တယ်။အနှစ်ကိုထုတ်ယူလိုက်တယ်။ဒါဘုန်းကြီးတို့ယောဂီများထုတ်ယူတတ်ပြီး နောက်တကမိမိရရှိလာတဲ့အသက်တရပိတရဒနာပိတနာတဏိပိတနေအသက်တွေကတပြည့်ပြည့်ရင်ရောလာပြီးပုံမင်းလာပြီးကြီးရင်လာပြီးဟုတ်တယ်မလားအသက်တွေကြီးကြီးလာပြီးတော့အသက်တွေဘလောက်ပဲရှင်းရှင်းနေရစီကမူယုံနာရဲ့ဖြစ်တဲ့သဘောလေးကိုမှမမြင်ရမသိရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအသက်ရှင်ရှင်နေရာကျိုးနဲ့ရလားဗျာသာသနာတော်နဲ့တွေ့ရကျိုးရောနှပ်ပါမလားလူဘဝမှာလူဖြစ်ရကျိုးရောနှပ်ပါမလား ဘလောက်အသက်ရှိရှိအနတားပဲသူ့ရဲ့အသက်ရှိခြင်းဟာသာသနာတော်နဲ့တွေ့ရကြုံမနဲ့ဗာမြတ်စွာဘုရားရှင်သာသနာတော်နဲ့တွေ့နေပါလျက်လူအဖြစ်ကိုလည်းရနေပါလျက်အသက်နဲ့ရှိရှိနေရပါလျက်ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့ဘဝလွန်မြောက်ရေးဖြစ်တဲ့တရားလေးကိုမှသူယုံနာဖြစ်တဲ့သဘောကိုသိအောင်အာမထုတ်လိုက်ရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အသက်ရှိရှိနေရခြင်းဟာဘာမှအနှစ်သာရမရှိပါတဲ့ဘာမှတန်ဖိုးမရှိပါသူကတန်ဖိုးမေကြီးအသက်ရှင်နေတယ်ဟုတ်တယ်မလားဗျာ ဒါကြောင့်တကယ်တန်ဖိုးရှိခြင်းလက်ရှိခြင်းနဲ့ဆိုရင်ဘဝမှာတန်ဖိုးရှိခြင်းရင်ယုံနိုင်ရဲ့ဖြစ်ဖြစ်သဘောကိုသိအောင်ရှုပါ။ဘာတရားတွေရှုရမလဲဆိုရင်ဝိပဿနာတရားရှုပါ။ဘာကိုရှုရမလဲ။ဒါကြောင့်အပေတဲကနေပြီးတော့နှစ်တာတကိုထုတ်ယူမယ်ဆိုရင်ဝိပဿနာတရားကိုပွားပါ။ဟုတ်တယ်မလားဗျာ။အဲလိုဝိပဿနာတရားပွားများအပ်လို့မိမိမှာပါရမီတို့ရှိမယ်ဆိုပါရင်ရသော်ဘုရားရှင်ရဲ့သာသနာတော်ရဲ့နှစ်သာရဖြစ်တဲ့မချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာရောမရနိုင်ပြီဘူးလား။ ရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများခုသာသနာတော်ကြီးနဲ့လည်းတွေ့နေပြီဟုတ်တယ်မလားလူအပြေကိုလည်းရနေပြီမိမိကလူချမ်းသာရခြင်းရင်လည်းရနိုင်တယ်နတ်ချမ်းသာရခြင်းရင်လည်းရနိုင်တယ်နိဗ္ဗာန်ချမ်းသာလိုခြင်းရင်လည်းပဲမရနိုင်ပြီဘူးလားသာသနာတော်ရဲ့ဈေးယုံကြီးဖွင့်ထားပြီအဲ့ဒီသာသနာဈေးယုံကြီးမှာဒါနဆိုတဲ့ကောင်းမှုကြီး သီလဆိုရဲကောင်းမှုတွေဘာဝနာဆိုရဲကောင်းမှုတွေအဲဒီလိုအရင်တည်ပြီးတော့ရအောင်ယူမယ်ဆိုရင်လူချမ်းသာလည်းရနိုင်တယ်၊နတ်ချမ်းသာလည်းရနိုင်တယ်၊နိဗ္ဗာန်ချမ်းသာလည်းပဲမရနိုင်ပြီဘူးလားဗျာ။ဒါကြောင့်ဘုန်းကြီးတို့ယောဂီများယခုလိုနှစ်သိဦးအချိန်ခါကာလမှာမိမိတို့ရှားပွေကြတဲ့ပစ္စည်းဥစ္စာတွေကနေပဲနှစ်ကိုထုတ်ယူပါ။ဟောဒီခန္ဓာကိုယ်ကြီးတွေကလည်းပဲနှစ်ကိုသီလဆိုတဲ့အနေတရားတွေထုတ်ယူပါ။ မိမိရဲ့ရရှိထားတဲ့အသက်တဲကနေပြီးတော့ဘာဝနာဆိုတဲ့အနှစ်သာရကိုလည်းပဲပါလို့ရပါလေထုတ်ယူပါဘယ်ဒီအောင်ထုတ်ယူရမှာလဲဆိုရင်နိဗ္ဗာန်ဒီအောင်ဘယ်ဒီအောင်မှာလဲပဲဒီဒါအတိအလိမ်မှာဉာဏ်ပညာနဲ့ပြည့်စုံရတဲ့ပုဂ္ဂိုလ်များဆရာကောင်းတပည့်များကတော့ပြင်အဲဒီလိုအနှစ်သာရတွေမယူတတ်ပေဘူးလားယူတတ်တယ်အခုဘုန်းကြီးတို့ရှင်မင်းဝန်သာသနာရိတ်တံမှာလာရောက်ပြီးတော့တရားတွေလည်းအထုတ်ကြတယ်သီလတွေလည်းဆောင်တင်ရတယ် မိမိစွမ်းနိုင်တဲ့များအနေအချင်းမိမိပါမိမိမှာရှိတဲ့ဝတ္ထုပစ္စည်းတွေကနေပြီးတော့လည်းပဲမလူကြပြီဘူးလားဗျာဒါပါလို့နေကြတာလေအနှစ်ကိုယူနေတာဘယ်တိအောင်ယူမှလဲဆိုရင်နိဗ္ဗာန်ရှိအောင်ကဲဒါလေးကိုဆိုပြီးတော့ဒီခါဒါလေးပြုတ်ပြီးတော့ကိုကြီးတို့တရားဒီနေ့သိညာစို့နော်ဘိနိယကာယတောမိတံတဏတောဖေကုဏဝရံဒေနာမိဒိနာနိဗ္ဗာန်ကိနေယသုတုခံပဒံခွေတို့ယောဂီများ မိမိတို့နှစ်သက်မှုရှိကာကာလမှာမိမိတို့ရဲ့ဘဝခန္ဓာတွေကအသက်တွေကပစ္စည်းဥစ္စာတွေကနေပြီးတော့အနှစ်တွေထုတ်ယူတတ်ပြီဟုတ်တယ်မလားဗျာအနှစ်တွေထုတ်ယူတတ်ပြီဒါပေမဲ့လို့ဘုန်းကြီးကနှစ်သက်စုမုံလေးလည်းပဲဘုန်းကြီးတို့ပေးလိုက်ချင်ပါသေးတယ်ဟုတ်တယ်မလားနှစ်အောင်ကြီးကုံသွားပြီနှစ်သက်ရောက်လာပြီအဲဒီရောက်လာတဲ့အခါမှာကောင်းမှုမင်္ဂလာတွေရှိဖို့ရမလိုပေဘူးလားဗျာဒီဆိုလိုက်ဘုန်းကြီးဌာနမုံလေးပြုလိုက်ချင်တယ်နှစ်ဟောင်းကုံပြောင်းနှစ်ဟောင်းကုံပြောင်းနှစ်သေးရောက် ထွန်းတောင်းမင်္ဂလာရှိပါစေမြင်ဟောင်းကုန်ပြောင်းမြင်သေးရောက်ထွန်းတောင်းမင်္ဂလာရှိပါစေမြင်သေးမင်္ဂလာခြေအခါစိတ်မှမြင်မဲกินပါစေမြင်သေးမင်္ဂလာ ဒီအခါစိတ်မှညင်မဲ့กินပါစေစိတ်ရဲ့အငြိကြီးကြီးกินမှုဆိုတာဒီဘာဝနာတရားတွေပွားရင်စိတ်ညစ်ကြီးတွေမกินနိုင်ဘူးလားဒါကြောင့်စိတ်ညစ်ကြီးกินစေရင်ဘာတွေပွားရမလဲတနည်းပါလုံးစိတ်ရှူဖုံးရှင်ပြုံးကြည်တာရှိပါစေရှင်ပြုံးကြည်တာ အရေးတို့ရှင်မင်းဝဓမ္မမိသားစုများတစ်နှစ်လုံးစိတ်ဓာတ်တွေဖြူစင်ပြီးတော့ရွှင်ရွှင်လန်းလန်းဖြစ်ပါစေလို့ဘုန်းကြီးဆန္ဒမှုပြုပါတယ်။တစ်နှစ်တင်မဟုတ်ဘဲနဲ့တစ်သက်လုံးလည်းပဲစိတ်ညစ်ကြေးတွေတခါတည်းကင်းစင်ပြီးတော့စိတ်ဖြူကုန်ပြီးတော့ရှင်ပြုံးနိုင်ပါစေလို့ဆိုတာဘုန်းကြီးဆန္ဒမှုပြုလိုပါတယ်။တစ်သက်ပါလုံးစိတ်ဖြူဖုံးရှင်ပြုံးကြည်သာရှိပါစေ။ရှင်ပြုံးကြည်သာရှိပါစေ။သတ္တဝါမှန်သမျှ တရားရဒီမြချမ်းသာရှိပါစေသတ္တဝါမှန်သမျှတရားရဒီမြချမ်းသာရှိပါစေဒီလေးရာကာယတော်မိရတနာတော်ဖေကုဏဝရံဒေနာမေဒေနာနိဗ္ဗာန်ကိလေယသုတုကံပဒံ ပဏိတောကြောင့်ကျိုးမြင်သည့်ပညာရှိသည်တကုဏာယေမိမြတ်တကုမွေကဆိုယံမြူငါတံဝယံတိပိအဂတိယာဖြစ်သောတဏတော်ငါနှင့်သာဆိုင်ငါသာပိုင်ဟုဆွဲကြိုက်ပြီးတောင်မိမိဥစ္စာပေါင်းမှဝရဏနိဗ္ဗာန်အတိရောက်ရှိစေနိုင်ကြောင်းကောင်းမှုပါရမီနှစ်စီကိုပိလိယပြတ်သုံးလူကုန်ဤတုံးစုံတွင်လူကုန်အနေညှိယူလိုက်လေရ၏ ကာယတော်96ပြားပေယောဂာနှင့်ဟူနာတိမှုဘေအစုလိုဖွဲ့စုအောင်ခုံမိမိခန္ဓာကိုယ်ကြီးမှာမိဒံလူရနာတံချမ်းသာဆံရဲ့နိဗ္ဗာန်တိုင်ဒီရောက်ရှိစေနိုင်ကြောင်းကောင်းမှုပါရမီနှစ်စီကိုဒီလေယာဗုဒ္ဓမြတ်စွာသဒ္ဒနာလာမင်းကဘာဝင်ဝေလင်းတိအခိုက်အာကွန်ဆက်၍ညှိယူလိုက်ရ၏ ဒေနာမေဒေနာထိုပစ္စည်းဥစ္စာ အင်္ဂါရှိလေကိုအသက်မှာညစ်ထိုရာသောဒါနသီလဘာဝနာနှင့်စီဖြင့်နိဗ္ဗာန်ယကဒေါသမောဟတိတိမိတတရံကုံရမှန်သောဒုဒုက္ခချမ်းသာမျိုးမျိုးစံရိတ်ထိုလီဒုနိုမယအလွန်တရာချမ်းသာလာပြီသောဗဒံအတ္တကတအမတကိမနိရဗံ